နေ့သာသနာတော်နှစ်2565ခုနှစ်မြန်မာနှစ်1383ခုနှစ်ရာသူလစု4ရက်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ20ရက်ကြာတာပရိနေ့ညနေ6နာရီနဲ့4မိနစ်ချင်းခါမှဒီနေ့ဇူလဝရဏလတုတ်တံကို စတင်ပြီးတော့သင်ကြားကြမှာဖြစ်ပါတယ်ပြီးခဲ့တဲ့ဘတ်တုန်းက တဏှာ၃မျိုးတဲ့ကကာမတဏှာအခန်းတော့ပြီးသွားပြီဒါတော့ဒီဒီဘက်ကတဏှာ၃မျိုးတဲ့ကဝိဘဝတဏှာအခန်းကစပြီးတော့စတင်ကြပါမယ်ဒါတော့ဒီဓမ္မဒိဏယန္တာထေရီမကြီးကဝိသခာတကကြီးကိုတက်ကာယဖြစ်ကြောင်းတက်ကာယရဲ့သမှုရိယတရားဆိုတာဘယ်ဟာလဲဆိုတဲ့မေကုံကနေပြီးတော့မှအဖြေကိုသွားနေတာပါ ဓမ္မရိနာယန္တာထေရီမကြီးကတက္ကာယရဲ့ဖြစ်ကြောင်းသမုဒိယတက္ကာယသမုဒိယဆိုတာကာမတဏဘဝတဏဝိဘဝတဏလို့ဒီလိုတဏသုံးမျိုးကိုပြောပါတယ်ဓမ္မစစ်ကြားထဲမှာပါတဲ့အတိုင်းပါပဲဒါတော့ကာမတဏနဲ့ဘဝတဏကိုတော့ရှင်းပြလို့ပြီးပြီဝိဘဝတဏဆိုတာလေးကိုဒီနေ့ဆက်လက်ပြီးတော့ရှင်းပြပါမယ်ထိုဝိဘဝတဏဒီလည်းပဲတက္ကာယလို့ဆိုတဲ့ခန္ဓာ၅ပါးဖြစ်ကြောင်းအကြောင်းတရားတစ်ခုဖြစ်တယ်ဆိုတာလေးကိုသိရအောင်ဒီနေ့ဆက်လက်ပြီးတော့လေ့လာကြအောင်ပါဒါကြောင့် စာတော်ဘကုမုတ်ကျော်ကဝိဘဝတဏဟူသည်ဆိုတာလေးကိုဖတ်ပေးပါအောင်ဗျာမှန်ပါဗျာဝိဘဝတဏဟူသည်ဝိဘဝတတ္တာသည်ဘဝဖြစ်မှုကင်းခြင်းဘဝပြတ်ဆဲခြင်းဟုအရိပ္ပယ်ရှိ၏အတ္တကောင်သည်မတေကင်ငါသာရှိ၏တေပြီးလင်က မရှိတော့ဟုထင်မြင်ယူဆပြီးနှစ်သက်ဆွဲလန်းခြင်းကို ဝိဘဝတဏဟုခေါ်၏ထိုတဏသည်ဘဝပြတ်တိဟုသောဥစ္စရာဒိဋ္ဌိအယူနှင့်ရှင်တွဲလျက်ဖြစ်၏ဆင်းရဲဒုက္ခအကြီးအကျယ်ရောက်နေသဖြင့်တေခြင်းကိုတောင့်တတတ်သူများမိမိကိုယ်ကိုတတ်တည်သူများသည်တေလင်ဒုက္ခမရှိတော့ဒုက္ခပြတ်ပြီဟုထင်မြင်ယူဆတတ်ကြ၏ဤဝိဘဝတဏပင်ဖြစ်သည် ဒီအဲ့မှာတခုထားပါအောင်နော်ဝိဘဝတဏဒီသူ့ရဲ့မူရင်းစကလုံးရဲ့အ내တိတ်ပဲလေးတွေကိုလည်းပဲနည်းနည်းထည့်ထည့်ပြီးတော့မှလေ့လာရမယ်ဓမ္မသားလေးရဲ့ဒီစကလုံးရဲ့အတိတ်ပဲလေးတွေကိုလည်းကွဲကွဲပြားပြားသိအောင်လုပ်ပါအဲ့ဒီဝိဘဝတဏရဲ့စကလုံးကစောစောသူ့ရဲ့ရှေ့မှာရှိတာကဘဝတဏဘဝတဏဆိုတာဘဝဆိုတဲ့စကလုံးက ဆက်လက်ဖြစ်တည်နေရဲ့ဆိုတဲ့အဓိပ္ပာယ်မျိုးဖြစ်တယ်သူကပြောင်းပြန်ဖြစ်သွားတယ်အဲ့ဒီဖြစ်တည်မှုမရှိဘူးเนาะဒါကြောင့်ဝိဘဝတရားကရှေ့မှာဝိဆိုတဲ့စကားလုံးလေးတစ်လုံးတိုးလိုက်တဲ့အခါမှာသူ့ရဲ့ပြောင်းပြန်အဓိပ္ပာယ်ကို negative အဓိပ္ပာယ်ဆောင်သွားတယ်ဒါကြောင့်ဝိဘဝဆိုတဲ့တရားဒီစကားလုံးဒီတဲ့ဘဝဖြစ်မှုကင်းခြင်းဆိုတော့ဒီနေ့မှာဘဝဖြစ်မှုကင်းခြင်းဆိုတာကဘာလဲဆိုရင်ဒီဘဝဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်က bishop အဲလက်ရှိ bishop ဘွားရှေ့မှာအတိတ်ရှိတယ်လက်ရှိ bishop ဘန်ရှိတယ်နောက်ရန်တာမဖြစ်သေးရင်နောက်ထပ်အနာဂတ်ဘွားတွေဆက်သွားအောင်မယ်အဲ့ဒါလိုဇက်တိုက်ဖြစ်နေတာအဲ့တော့ဖြစ်နေတဲ့အခါမှာဒီဖြစ်စဉ်သဘောတရားကနော်အကြောင်းကျိုးဆက်သွဲပြီးတော့မှဖြစ်တယ်သူတို့ကအဲ့ဒါကို ပထမအယူကအဲ့ဒါကြီးဒီမသေးသောဇီဝကောင်အတ္တကောင်ကအတွင်းထဲမှာခံပြီးတော့မှတန်တရားလဲတဲ့သဘောအနေနဲ့ယူဆထားတာတနည်း သူကဒီဘဝတစ်ခုကနေပြီးတော့မှနောက်လက်ရှိဘဝရဲ့လက်ရှိဘဝအနေထားကိုตายရင်တော့၎င်းလက်ရှိဘဝကိုတောင်းတရင်တော့၎င်းနောက်ထပ်ဘဝတစ်ခုကိုတောင်းတရင်တော့၎င်းဒီဘဝပြီးရင်နောက်ထပ်ငါနောက်ထပ်ဘဝဖြစ်အောင်မယ်ဆိုတဲ့အယူဆလေးကမရှိဘူးလားရှိပါတယ်ဗျာရှိနေတယ်ဒါတော့ဘဝပြီးရင်ဘဝဘဝပြီးရင်ဘဝဆိုတော့ဒီဘဝကျပြတ်တယ်လို့မရှိတော့ဘူးဒါကြောင့်အဲ့ဒီဘဝဖြစ်တဲ့ဖြစ်တဲ့ငါဆိုတော့လေလည်းပါပါသွားတယ်ဒါကြောင့်ဖြစ်ချင်တာကငါဖြစ်နေတာနော် ငါရှိလို့ဆိုတော့အဲ့ဒီငါလေးကိုအခြေခံပြီးတော့မှဒီဘွားကြီးရှိတယ်လို့ငါနဲ့တဏှာနဲ့တွဲပြီးတော့မှယူခဲ့တာအခုကြတော့သူကဘာလဲဆိုရင်အဲ့ဒီဖြစ်တာကြီးကမရှိဘူးတဲ့ဒါပေမဲ့ဘာရှိတယ်လဲဆိုရင်ဘဝကလက်ရှိဘဝတော့ရှိတယ်ဒါတော့အဲ့ဒီလက်ရှိဘဝမှာကလည်းပဲလက်ရှိဘဝကိုအတွင်းထဲမှာအနှစ်သာရဖြစ်တည်နေတာကအတ္တပဲသူတို့ဒီအတ္တကိုဆွဲထုတ်လို့မရဘူးဒါတော့ဒီအတ္တကဒီတဘဝ သူကမရှိဘူးဆိုတာကရှေးဘဝမရှိဘူးပြီးရင်နောက်ဘဝမရှိဘူးလို့တာပြောတာဒီလက်ရှိဘဝမှာတော့နော်အတ္တရှိတယ်ဒါတော့လက်ရှိဘဝမသေးခင် အသက်ရှင်ခြင်းနဲ့လက်ရှိဘဝမသေးခင်ချမ်းသာခြင်းနဲ့နော်အဲ့ဒါမျိုးလေးတွေရှိတယ်အဲ့ဒါကြောင့်မလို့ဒီနေရာမှာဘဝဖြစ်မှုကင်းခြင်းဆိုတာကဒီဘဝပြီးရင်နောက်လာမယ့်ဘဝကိုပြောတာဒီဘဝရဲ့အရှင်မှာအတိတ်ဘဝဆိုတာမရှိခဲ့ဘူးဒါတော့လက်ရှိဘဝတော့ရှိတယ်ဒါတော့လက်ရှိဘဝလည်းပဲ तू က ဘဝဖြစ်စဉ်အနေနဲ့ဖြစ်ပျက်အနေနဲ့တနည်းယုံနာဖြစ်ပျက်ကိုလက်ခံတာမဟုတ်ဘူးလက်ရှိဘဝမှာလည်းပဲအတ္တကို အခြေခံပြီးတော့သူကရှင်သန်နေတာဒါရဒါကြောင့်မလို့သူကအတ္တကိုအခြေခံထားတဲ့အတွက်ကြောင့်မလို့မသေးခင်လေးမှာသူကရှင်ခြင်းနဲ့နော်အဲဒါကြောင့်သူရဲ့အတိတ်ဘက်ကဘာလဲဆိုရင်ဘဝဖြစ်မှုကင်းခြင်းဘဝပြတ်ဆဲခြင်းတေပြီးရမရှိတော့ဘူးလို့ပြောတာဒီအတိတ်ဘက်ကိုဆောင်းပါတယ်တဲ့ဒါကြောင့်စောစောကပြောတဲ့ ဒီနေရာမှာဘဝပြတ်တယ်ဆိုတာကလက်ရှိရှင်နေတဲ့အချိန်လေးကတော့အတ္တကောင်ရှိတယ်လို့ပဲယူဆထားတာစောစောကသူရှိမှရှိတဲ့ဘဝတဏကြတော့ဘဝဇက်ဘဝကတခုပြီးတခုတခုပြီးတခုသူကဇက်တက်ဇက်တက်ဇက်တက်တည်နေတယ်ဆိုတော့သူကတတ္တဒိဋ္ဌိလို့ခေါ်တယ်တတ္တဒဆိုတာတည်မြဲပြီးတော့ဆက်လက်ရှင်သန်နေတာဥစ္စေရကြတော့မဟုတ်ဘူးလက်ရှိတဲ့ဘဝပဲပြီးရင်သူပြတ်သွားတယ်ဆိုတော့ဒီဒိဋ္ဌိကဒီသေးဒီဘဝသေးပြီးရင်ပြတ်သွားတော့ ဒီဒိဋ္ဌိမျိုးကိုဥစ္စေဒဒိဋ္ဌိလို့ခေါ်တယ်။ဗာဒိဋ္ဌိတယ်လေ။ဥစ္စေဒဒိဋ္ဌိပါဗျာ။ဥစ္စေဒဟုတ်တယ်။ဒီဘဝပြီးတည်ပြီးရင်နောက်ထပ်မရှိတော့ဘူးလို့ဆိုတာပြတ်သွားပြီလို့ပြောတယ်မရှိဘူးဒါပဲ။ဒါတော့ပိဿုပံဘဝတစ်ခုပဲလက်ခံတယ်။အဲ့တော့ပိဿုပံဘဝဖြစ်စဉ်မှာလည်းပဲကြောင်းကျိုးဖြစ်စဉ်အနေနဲ့လက်မခံမှုသူကအဲ့ဒါကြတော့ဗာလဲဆိုရင်လက်ရှိပိဿုပံဘဝရှင်တန်မှုကြတော့အတ္တနဲ့ရှင်တန်တာနော်အတ္တနဲ့ရှင်တန်တာဒါကြောင့်မလို့ဆိုရှင်နေတဲ့အချိန်ဘယ်သူရှိလဲဆိုတော့အတ္တရှိတယ်နော်ဒါတော့အတ္တသည် မသေးခင်မှာရှိတယ်ဒါတော့သူ့အယူကရှင်နေတဲ့အချိန်ခါမှာဘသူကနေအဓိကနော်ဟိုဘသူကနေအဓိကရှိနေတယ်လဲဆိုအတ္တကောင်လေးဇီဝကောင်လေးဆိုးလေးရှိတယ်အဲ့ဒီဆိုးလေးဒီတေးပြီးရင်မရှိတော့ဘူးဒါကြောင့်မလို့တေးပြီးရင်တော့မရှိတော့ဘူးတဲ့ဒါတော့မသေးခင်တော့မသေးခင်တော့ရှိတယ်ဟုတ်တော့မလားတင်ပါဗျာမသေးခင်ရှိတယ်ဘသူရှိတာလဲဆိုအဲ့ဒီအတ္တကောင်လေး ဆိုးလေးပြောတာဒါတော့သူကဘဝပြတ်တယ်လို့တာပြောတာအတ္တအယူကတော့အတူတူဖြစ်မသွားဘူးလားဖြစ်သွားပါတယ်ခင်ဗျာအတ္တအယူကအတူတူပဲသူကသူ့ရဲ့အတ္တကဘာလဲဆိုရင်လက်ရှိဘဝနော်မသေးခင်လေးစကြမှာတော့ဘဝဆိုတာရှိတယ်အဲ့ဒီဘဝလည်းဘာလဲဆိုအတ္တကိုအခြေခံတယ်အတ္တကိုအခြေခံတော့ဒီဘဝတက်တန်းကုန်လို့သေစေအခါကြလို့ရှိရင်ဟုတ်သေပြီးလို့နောက်ဘဝကျတော့မရှိတော့ဘူးပြီးပြီသေပြီးတာနဲ့ပြတ်သွားပြီ သူအဲ့ဒါလိုယူဆတာဒါတော့အယူကတေပိယံပြတ်တယ်ဆိုတော့အယူအဲ့ဒီအယူတုကိုတာဒိဋ္ဌိတေပိယံပြတ်တယ်ဆိုတော့ဥစ္စေတာဒါတော့တေပိယံပြတ်တယ်ဆိုတော့နော်အယူမကိုဥစ္စေတာဒိဋ္ဌိအဲ့ဒီဥစ္စေတာဒိဋ္ဌိလို့ကိုသဘောကျပြီးတော့သူကလက်ခံထားတာဒါတော့သဘောကျတာကတဏှာသဘောကျတာကတဏှာပါဗျာတဏှာဒီဒီမိမိကအယူတစ်ခုကိုလက်ခံတယ်ဆိုရင်အဲ့ဒီအယူမှာကိုကြိုက်လို့လက်ခံတာမဟုတ်လား တင်ပါဗျာဒီကြိုက်တာကတဏှာမှားတဲ့အမြင်ကဒိဋ္ဌိဒါတော့ तू ကတဏှာနဲ့ဒိဋ္ဌိနှစ်ခုပါတယ်ဒီထဲမှာတဏှာကြီးပဲမဟုတ်ဘူးเนาะတဏှာနဲ့ဒိဋ္ဌိနှစ်ခုပါတယ်ဒါကြောင့်မလို့ तू ကတတ်တဥစ္စေရာဒိဋ္ဌိနဲ့အိစ္စေရာဒိဋ္ဌိအယူနဲ့ရှင်တွဲလျက်เนาะဆိုတော့ရှင်တယ်ဆိုတာကဥစ္စေရာဒိဋ္ဌိနဲ့တဏှာတွဲနေတယ်လို့ပြောတာအဲ့ဒီအဲ့ဒီဟာလေးကိုတော့နည်းနည်းသတိထားမှတ်ခဲ့ကြ ဦးဇင်းတို့များသောအားဖြင့်ပြောလို့ရဝူဘဝတဏှာဆိုတာတဏှာကြီးပဲဇောင်းပေးပြောတာအမှန်ကတဏှာသက်သက်မဟုတ်ဘူးနော်ဒီတဏှာကဘာလားဆိုရင်ဘဝဒီဘဝရှိတာပါကွာသေပြီးရင်ပြတ်ပါပြီဆိုတော့ဟော သေပြီးရင်ပြတ်ပါပြီလို့ဆိုရယူဆချက်ကဒိဋ္ဌိဒါသနာသူ့ရဲ့အယူဆအဲ့ဒီအယူဆကိုကြိုက်ပြီးတော့နှစ်သက်လက်ခန္ဓာကတဏှာအဲတွဲမသွားဘူးလားတွဲသွားပါတယ်ဗျာအဲတွဲသွားတယ်အဲ့ဒီဒိဋ္ဌိကိုမေ့မထားနဲ့ဒါကြောင့် तू က ဒီတဘွားပြီးရင်တော့ပြတ်ပြီလို့ယူဆတဲ့ဒိဋ္ဌိအမျိုးအစားထဲမှာပါလို့သူ့ကိုဥပ္စေတဒိဋ္ဌိလို့ခေါ်တယ်ဒိဋ္ဌိကနှမျိုးဆိုကြပါစို့ဗျာတတတဒိဋ္ဌိနော်ဘဝကဘယ်တော့မှမပြတ်ဘူးဇက်တက်ဇက်တက်ဇက်တက်သွားတယ်နော်သူတို့အယူအဆရတော့နောက်ဆုံးကျတော့သူကမဟာပြမကြီးနဲ့မဟာအတ္တကြီးနဲ့ပေါင်းစည်းမှဒီဇီဝအတ္တကလေးကသူကစင်ကြယ်သွားတာစင်ကြယ်သွားတာအဲ့ဒီစင်ကြယ်စင်ကြယ်သွားတာဒီစင်ကြယ်အောင်လို့သူတို့ဘာလုပ်ရလဲဆိုသူတို့လို့ သူတို့အယူဆတွေရဆိုလို့ကျွန်တော်ယောဂကျင့်နေကျင့်ရတယ်ယောဂကျင့်နေကျင့်တဲ့အခါကျတော့အဲ့ဒီအတ္တကလေးမှာစွက်ကနေသောကိလေသာတွေဆင်ပြီးတော့မှနော်သူကနောက်ဆုံးမဟာဗြမာကြီးသို့မဟုတ်မဟာအတ္တကြီးနော်အဲ့ဒါကြီးနေပြန်လဲပေါင်းစည်းသွားတာအဲ့ဒါကိုမောက္ခလို့ခေါ်တယ်မောက္ခပါဠိလိုကမောက္ခသူတို့လိုမောက္ခနော်ဟိုတနေ့ကဦးဇင်းတို့ကြောင့်မှာဟိန္ဒီကလေးတယောက်ဆုံးလို့တနေ့ပြည်လာပြီးတော့လှုပ်တယ်ဟိန္ဒူဘုန်းကြီးကတရားဟောတာဦးဇင်းနားထောင်တော့သူတို့ပါဠိတွေနဲ့တော်တော်ဆင့်တယ်နော်အဲ့ဒါဒုက္ခပဲ နော်ဒီဒုက္ခကြီးကလွတ်အောင်လို့တဲ့အဲ့ဒါတော့အဲ့ဒီဒုက္ခကြီးကလွတ်ပြီးတော့ liberation ဖြစ်သွားမှဟိုသူက supreme ကိုရောက်ပဲ supreme ဆိုတာပြန်မာကြီးပြောတာနော်ဖန်ဆင်းရှင်ကြီးပြောတယ် the creator အဲ့ဒါ supreme လို့သုံးတယ်ဒါတော့သူကဖန်ဆင်းရှင်ကြီးကိုပြန်လဲပြီးတော့ရောက်သွားတာကိုဒါသူကဘာလို့သုံးလဲဆိုရင်လွတ်မြောက်သွားတယ်လို့သုံးတာဒီကိလေသာကလွတ်မြောက်သွားတာနော်အကျင့်ကယောဂအကျင့်ကျင့်ရအဲ့တော့အဲ့ဒီယောဂအကျင့်မကျင့်သေးခင်မှာဟောဒီအတ္တကလေးမှာဘာရှိနေသလဲဆိုတော့ကိလေသာရှိတာ ကိလေသာရှိတာတန်တရားမှာကိလေသာတွေနဲ့ဖြတ်နေရတာနော်ဒါတော့ तू ကမူရင်းကလာတာကဒီ supreme လို့ခေါ်တဲ့ तू ကပြမကြီးရှာလာတဲ့ခါကျတော့တည်သွားတဲ့ခါကျလို့ရှင်နောက်ဆုံးကျလို့ရှင် तू ကပြမကြီးပြန်ရောက်ရင်ဒါလွတ်သွားပြီဒါလွတ်တာကိုမြောက်မောက်ခရှပါဠိလိုမောက်ခအင်္ဂလိပ်လိုတော့ liberation နော်အဲ့ဒါလိုအဲ့ဒါတွေထည့်ပြောသွားတယ်ဒါတော့ကောင်းပြီအဲ့ဒီအတ္တကလေးမှာနော်အတ္တကလေးနဲ့ရှင်းတန်တယ်အဲ့ဒီအတ္တကလေးကဘာလဲဆိုရင်သေပြီးရင်ပြက်ပြီးဆိုတဲ့အယူဆွဲထားတဲ့အတ္တ အယူအဲ့ဒါကြောင့်အဲ့ဒီအတ္တကိုသေပြင်းပြတ်တယ်ဆိုတဲ့အမျိုးအစားထဲမှာပါလို့ဥစ္စေဒဒိဋ္ဌိလို့ခေါ်တယ်။သူကဥစ္စေဒဆိုတဲ့ဒိဋ္ဌိကဥစ္စေဒဒိဋ္ဌိ62ပါးထဲမှာဒိဋ္ဌိ62ပါးထဲမှာသူကနော်ဒိဋ္ဌိကအမျိုးအစား62ပါးရှိတယ်။အဲ့ဒီထဲမှာဥစ္စေဒလို့ဆိုတာကပြတ်ဆဲပါတယ်သေပြင်းပြတ်တယ်ဆိုတဲ့ဒိဋ္ဌိအယူအဆက9ပါးရှိတယ်။ဘယ်နှပါးရှိလဲ ?9 ပါးပါဗျာ အေးတေပြီးရင်စစ်တိုက်ဘဝဖြစ်နေတယ်ဆိုတဲ့ဒိဋ္ဌိအမျိုးအစား55ပါးရှိတယ်။ဘယ်နှပါးရှိလဲ55ပါးပါဗျာ။အေးဒါတော့ तू ကဒီတေပြီးရင်ပြတ်တယ်ဆိုတဲ့ဒိဋ္ဌိအယူအဆမျိုးက9မျိုးနော်တေပြီးရင်ဘဝဆိုတာဇက်တိုက်ဖြစ်နေတယ်ဘယ်တော့မှပြတ်တယ်ဆိုတာမရှိဘူးဆိုပြီးတော့တတတဒိဋ္ဌိနဲ့ဒိဋ္ဌိအယူက အမျိုးအစား55မျိုးသူတို့နှစ်ခုပေါင်းရင်60နှစ်ပါးပါဗျာ62မျိုးအဲ့ဒါဒိဋ္ဌိ62ပါးဆိုတာ အချင်းချုပ်လိုက်လို့ရှိရင်တော့သူကဒီတတ္တတကအဥ္စေရဒိဋ္ဌိက9မျိုးတတ္တရဒိဋ္ဌိက55မျိုးနော်ဒါတော့သူ့ရဲ့မူရင်းကဘယ်သူလဲဆိုရင်သူ့ရဲ့မူရင်းဒိဋ္ဌိကတက္ကာယဒိဋ္ဌိတဲ့သူ့ရဲ့မာသာဒိဋ္ဌိကတက္ကာယဒိဋ္ဌိဘယ်သူတဲ့လဲတက္ကာယဒိဋ္ဌိပါဗျာအဲ့ဒီတက္ကာယဒိဋ္ဌိကတဲ့ဒီ62ပါးကိုမွေးပေးလိုက်တာတဲ့ဒါတော့တက္ကာယကအခြေခံဒိဋ္ဌိဖြစ်မသွားဘူးလား ဖြစ်သွားပါတယ်ခင်ဗျာတက္ကာယဒိဋ္ဌိအခြေခံအဲဒါပေါ့နော်ဒါတော့ထားပါတော့အဲ့ဒါတွေကနော်နောက်ပိုင်းကြုံတဲ့ကလည်းအသေးစိတ်ပြောကြတာပေါ့ဒါတော့ခုပြောချင်တာကဒီဥစ္စေဒဆိုတဲ့ဒိဋ္ဌိကနော်ဒီအတ္တကဘာလဲဆိုရင်အဲ့ဒီတေပြီးရင်ဘဝမရှိတော့ဘူးပြတ်တယ်ဆိုတာကိုကြိုက်တာကြိုက်တာကတဏှာတေပြီးရင်ပြတ်တယ်လို့လက်ခံထားတဲ့အယူအဆကဒိဋ္ဌိမှားတဲ့အတွက်ကြောင့် तू ကနော်ဒါဒိဋ္ဌိလို့ပြောတာဒါတော့ဘလို့မျိုးစားလဲဆိုရင်တေပြီးရင်ပြတ်တယ်ဆိုတဲ့ဒိဋ္ဌိအမျိုးအစား ဒါကြောင့်ဥစ္စေရာဒိဋ္ဌိအဲ့ဒီဥစ္စေရာဒိဋ္ဌိနဲ့တဏှာနဲ့တွဲပြီးတော့မှဘဝတစ်ခုပြန်ပြီးတော့ဖန်ဆင်းတာပဲဘလို့ဖန်ဆင်းတယ်လဲဆိုတော့အဲ့ဒီအယူအဆဒီပင်လင်သမှုရိယတစ်ခါတန်ပြန်ဖြစ်သွားတယ်သမှုရိယဆိုတော့အကြောင်းတစ်ခါပြန်ဖြစ်မသွားဘူးလားဖြစ်သွားပါလေဗျာအကြောင်းတစ်ခါပြန်ဖြစ်သွားတာပဲနော်ဒါကြောင့်အတ္တကောင်ကမသေးခင်တော့ရှိတယ်တဲ့သေပြီးရင်တော့မရှိတော့ဘူးဆိုပြီးတော့ဒါကသူ့ရဲ့ကြိုက်နှစ်သက်လို့ယူထားတဲ့အယူအဆအဲ့ဒါလို့ထင်မြင်ပြီးတော့မှ နှစ်သက်ဆွဲလန်းတာထင်မြင်တာကဘာလဲဆိုရင်ထင်မြင်ယူဆတာကဒိဋ္ဌိနှစ်သက်ဆွဲလန်းတာကတဏှာเนาะဒါကြောင့်မလို့သူကဥစ္စေတာဒိဋ္ဌိနဲ့တွဲပြီးတော့ရှင်တွဲဖြစ်တယ်လို့ပြောတာဒါကြောင့်သူကအဲ့ဒါလို့ထင်မြင်ယူဆခြင်းကိုဝိဘဝတဏှာလို့ခေါ်ပါတယ်တဲ့ဒါဝိဘဝတဏှာရဲ့เนาะအတိပ္ပယ်လေးကိုဖော်ပြတာဒါတော့ဝိဘဝတဏှာဆိုတာဘာလဲလို့ပြောမယ်ဆိုရင်လွယ်လွယ်မှတ်ရင်တော့ တည်ပြီးလို့ရှင်ပြတ်တယ်လို့ယူတဲ့အယူဆမျိုးကိုဝိပဝတဏှာလို့ပြောတာဒါပေမဲ့ဒီနေရာမှာကတဏှာတက်တက်မဟုတ်ဘူးတဏှာကိုရှေ့ကနေပြီးတော့မှတဏှာကကြိုက်တဲ့အယူလေးရှိသေးတယ်အဲ့ဒီအယူကတေပြီးရင်ပြတ်တယ်ဆိုတဲ့အယူဟောဒါကြောင့်မလို့တေပြီးရင်ပြတ်တယ်ဆိုတဲ့အယူအဆကဥစ္စေရဒိဋ္ဌိအဲ့ဒီဒိဋ္ဌိနဲ့နော်အဲ့ဒီအယူအဆကိုကြိုက်တာကတဏှာဒါတော့အဲ့ဒီဒိဋ္ဌိအယူအဆကိုကြိုက်ပြီးယူဆထားတဲ့တဏှာဒီပင်လျင် ဘဝရဲ့တက္ကာယရဲ့ဖြစ်ကြောင်းသမုဒိယသစ္စာထပ်ဖြစ်သွားပါတယ်တဲ့နော်ဒါကြောင့်အောက်ကရှင်းပြပါတယ်အဲ့လိုယူဆတွေဒီနေ့ခေတ်အနေနဲ့ပြောမယ်ဆိုရင်နော်မိမိတို့ရဲ့ဘဝကြီးခက်ခက်ခက်ရုံကန်လှုပ်ရှားသွားလာနေကြတဲ့ခါကျတော့ဘဝတွေမှာအမျိုးမျိုးသောလောကဓာတ်နဲ့အတက်အကျတွေနဲ့တွေ့တော့နော်လောကဓာတ်နဲ့တိတ်ပြီးတော့ပြင်းထန်ခံစားလာတဲ့ခါကျတော့အဲ့ဒီလောကဓာတ်မခံနိုင်ဘူးဒုက္ခကိုမခံနိုင်ဘူးမခံနိုင်တဲ့ခါကျတော့ဘာဖြစ်တယ်လဲဆိုလို့ရှိရင်ဒီဒုက္ခက နော်သူတို့ကအခြေခံကလည်းဒီဒီဘဝပဲရှိတယ်လို့ယူဆထားတာကိုဒါတော့ဒီဒုက္ခကဒီဘဝရှိနေလို့ပါဒါတော့ဒီဘဝမရှိလို့ရှိရင်တော့သေရင်တော့အေးသွားမှာပဲဆိုပြီးတော့ကိုယ့်ကိုယ်တတ်ပြီးတော့သေတတ်ကြတယ်တဲ့ဒါတော့သေသွားပြီဆိုလို့ရှိရင်သူတို့ယူဆထားတာဒီဒီဘဝပဲရှိတယ်ဆိုတော့သေပြီးရင်သူတို့ဒုက္ခမရှိဘူးလို့ယူဆထားတာဒီလိုမဟုတ်လားဒါကြောင့်လို့သေပြီးရင်ဒုက္ခပြတ်ပြီးဒါတော့ဒီဘဝရှိလို့ဒုက္ခရှိတယ်သူတို့ကဒီဒုက္ခဒီဘဝနဲ့တွဲနေတယ်လို့ဒါယူဆထားတယ် ဒါတော့ယူဆတာကလည်းဒီတဘောပဲရှိတယ်ဆိုတော့ဥစေဒဒိဋ္ဌိဒီတဘောသိပြင်ပြတ်ပြီဆိုတော့ဥစေဒဒိဋ္ဌိနဲ့ तू ကဒီယူကိုစွဲပြီးလက်ခံသဘောကျပြီးတော့နော်ယူဆထားတာအဲ့ဒီအယူဆကိုဝိဘောကတဏှာလို့ခေါ်တယ်ဒါတော့စဉ်းစားမှာကနော်ဘဝရဲ့လဲပတ်မှုဘဝဆက်ဝန်းကြီးလဲပတ်သွားနေတဲ့ဒီဘဝတန်တရားကြီးဖြစ်မှုက သူထင်တယ်လို့ဖြစ်တာဟုတ်ရဲ့လားမဟုတ်ပါဗျာမဟုတ်ဘူးဗျာနော် မဟုတ်ဘူးသူကအထင်သက်သက်ယူဆချက်သက်သက်ပဲတကယ်လဲပတ်မှုအစင်ထဲမှာတံပြရာဖြစ်နေတယ်ဆိုတာကသူကအဲ့ဒီစဉ်းစားကြည့်ပါလားနော် logically လူတယောက်ဟာဘဝမရှိတော့ဘူးဒီဘဝတည်ပြီးပြီအတည်ပြီးလို့ပြတ်တယ်အတည်ပြီးလို့ရှင်ပြတ်သွားပြီဘာမှမရှိဘူးကောင်းကျိုးဆိုးပြဘာမှခံစားစရာမရှိဘူးကောင်းတာတွေဘလောက်ပဲလောက်ခက်လောက်ခက်နောက်ဘဝမရှိတဲ့အတွက်ခံစားစရာမရှိတော့ဘူးမကောင်းတာတွေဘလောက်ပဲလို့လို့တည်ပြီးတာနောက်ဘက်မှာငရဲဆိုတာလည်းမရှိဘူးဆိုတော့ နော်ကောင်းတဲ့သူကတိလူဘဝနတ်ဘဝတွေပြန်မဖြစ်ဘူးဆိုတာတော့ထားပါငရဲမရှိဘူးလို့ယူဆလိုက်ပြီဆိုလို့ရှိရင်တော့မကောင်းတာလုပ်ဖို့ဝင်လေးပါအောင်မလားဝင်မလေးပါဗျာဝင်မလေးတော့နောက်ဘဝမရှိဘူးဆိုရင်တော့လူမသိရင်လောက်ကြစရန်လောက်တော့မှာပဲပေါ့လေဥပဒေနဲ့ပတ်သက်တဲ့ဟာပေါ့ဗျာနော်ထားပါတော့ဖမ်းမဲ့စီးမဲ့သူတွေမရှိဘူးဆိုရင်တော့လောက်တော့မှာပဲဆိုတဲ့အခါကျတော့ဘဝကိုအဲ့ဒီလိုမျိုးလွတ်ထားလိုက်ရင်နောက်ဘဝမရှိဘူး ဆိုတာနဲ့တပြိုင်တည်းဒီလူဟာစိတ်ကကောင်းတာလုပ်ဖို့များမလားမကောင်းတာလုပ်ဖို့များမလားမကောင်းတာလုပ်ဖို့များပါတယ်မကောင်းတာလုပ်ဖို့များမယ်သိကြတယ်ဘာဖြစ်လို့လဲတေးပြင်းငရဲမှမရှိတာကိုပြန်ခံစရာမရှိဘူး तू ကြိုက်တဲ့လောက်လုပ်တေးပြင်းပြတ်ပြီးမရှိဘူးဆိုတော့မကောင်းတာတွေကိုလှုပ်ထားမယ်ဆိုရင်ဘဝတစ်ခုမှာမကောင်းတာတွေလှုပ်ထားရင်လှုပ်ထားတဲ့ချိန်ကမှာကိုယ်ကတိုင်သိကိုယ်တိုင်ခံစားကိုယ်တိုင်မြင်ဒီအာယုံကြီးတွေမှာနော်စိတ်ကတွေးလိုက်တိုင်းအစင်ကပြတ်ရလား မပြတ်ပါဗျာမပြတ်ဘူးတေဂာနိကြတော့အဲ့ဒီကံကာမနိမဂတိနိမကအဲ့ဓာတွေကိုထင်ပြီးတော့မှ နော်အဲ့ဒီအာယုံကိုဆွဲကင်ပြီးတော့မှသုတိစိတ်ကြာသွားရင်ဟောဒီအာယုံဒီမကောင်းခဲ့သည်ရှိတော့ထိုပုဂ္ဂိုလ်တွေပဲသွားမှာမကောင်းတဲ့ပုံရောက်သွားပါမယ်ဗျာမကောင်းတဲ့ပုံရောက်မှာပဲသူလည်းပတ်မှုရသူဖြစ်ကျင်တယ်လို့ပြတ်သွားသေးရဲ့ပြတ်သွားတာဟုတ်ရဲ့လားမပြတ်ပါဗျာမပြတ်ဘူးမပြတ်ဘူးဒါကြောင့်မလို့ဝိဘဝတဏ္ဍာဆိုတော့ဘဝမရှိဘူးလို့ကိုကယူဆထားပေမဲ့ ဘဝမရှိဘူးလို့ယူဆတဲ့အတွက်မကောင်းတာတွေလုပ်အလုံးများတဲ့အတွက်ကြောင့်ဒီကံကြီးတော့မကောင်းတဲ့အာယုန်နမိတ်တွေထင်အဲ့ဒီအာယုန်နမိတ်တွေထင်ပြီးတော့မှတည်တဲ့ခါကျတော့ငရဲကြမှာပေါ့မကောင်းတာတွေဖြစ်မှာပေါ့ဟုတ်တယ်မဟုတ်လားအဲ့ဒါအဲ့ဒီအတွက်ကြောင့်မလို့အဲ့ဒီမကောင်းတာဖြစ်ရခြင်းဒီဒီဘက်ကမကောင်းတဲ့ကံအကြောင်းတနည်းနော်မှားယွင်းသောဘဝမရှိတော့ဘူးရဲ့လို့ယူဆထားတဲ့နော်ဥစ္စေရာဒိဋ္ဌိကြီးကိုအခြေခံကြိုက်မိတဲ့တဏှာကြောင့်ဘဝဖြစ်သွားတာ ဒါတော့ဝိဘဝတဏှာဒီဘဝကိုဖြစ်စေတတ်တယ်ဆိုတာမထင်ရှားဘူးလားထင်ရှားပါတယ်ခင်ဗျာထင်ရှားတယ်ဘဝမရှိဘူးဘဝပြတ်တယ်လို့ယူဆထားတဲ့တဏှာသည်နော်ထိုတဏှာကြောင့်ပင်လျင်နောက်ထပ်ဘဝဖြစ်ကြောင်းပြန်ဖြစ်သွားတယ်ထိုတဏှာသည်ပင်လျင်နောက်ထပ်ဘဝတွေကိုပြန်ထုတ်လုပ်တဲ့နော်တဏှာဖြစ်သွားတယ်ဒါတော့တဏှာသည်တက်ကာယဆိုတဲ့ခန္ဓာ၅ပါးတနည်းယုံနာ၅ပါးတနည်းဘဝဖြစ်ကြောင်းသမုဒိယသစ္စာဖြစ်သွားတယ်တဲ့နော် ဒါကြောင့်မလို့ဝိဘဝတဏှာဟာဘဝပြတ်ပါတယ်လို့ယူဆပေမဲ့လည်းသူတို့ယူဆจิตတာလင်းဖြစ်ပါတယ်ထိုဘဝပြတ်ဆဲတယ်လို့ယူဆတဲ့အတွက်ကြောင့်မလို့ယူဆရတဲ့ပုဂ္ဂိုလ်ဒီဘဝမရှိတော့ဘူးငရဲမရှိတော့ဘူးဆိုတော့များသောအားဖြင့်မကောင်းတာတွေလှုပ်ဖြစ်တတ်တယ်မကောင်းတာတွေလှုပ်ဖြစ်ရင်ထိုလှုပ်ထားတဲ့ကံတွေသည်တေကာနိမှာပေါ်ခဲ့သည်ရှိသောထိုကံကိုဆုပ်ကင်ဆွဲသိပြီးဆုပ်ကင်ပြီးတော့ဆွဲပြီးတော့တေခဲ့ရင်မကောင်းတဲ့ဘဝရောက်မှာပဲထိုမကောင်းတဲ့ဘဝကိုရောက်အောင်ပို့တာကဘယ်သူဖြစ်တော့မလဲဆိုတော့ တဏှာပါဗျာတဏှာပဲဝိဘဝတဏှာဖြစ်မသွားဘူးလားဖြစ်ပါဗျာဒါကြောင့်ထိုတဏှာဒီဘဝတက်ကာယလို့ခေါ်တဲ့ခန္ဓာ၅ပါးဖြစ်ကြောင်းဘဝဖြစ်ကြောင်းအကြောင်းသမုဒိယသစ္စာဖြစ်သွားပြီတဲ့နော်ဂိုင်ဒါတော့အောက်ကဝိဘဝဆိုတဲ့စကားလုံးရဲ့နည်းနည်းလေးမှတ်ချက်ကလေးနော်အဲ့ဒါလေးလည်းထပ်ဖတ်ပေးပါဦးဗျာဒါလေးကတော့အမှတ်ချက်နည်းနည်းထည့်ထားတာပါမှတ်ချက်ဤဝိဘဝဟုသောတရားသည် စီးစိမ်နှင့်ပြည့်စုံခြင်း ဘောဂတံပတ္တိဟုလည်းအဓိပ္ပာယ်ရှိ၏ထို့ကြောင့်အချို့သော အနောက်တိုင်းဘာသာပြန်စာအုပ်များ၌သိငယ်သောစီးစိမ်ကိုဆွဲလန်းနေတဏှာကြီးကျယ်သောစီးစိမ်ကိုဆွဲလန်းနေဝိဘဝတဏှာထိုကြီးကျယ်သောစီးစိမ်အပေါ်ဆွဲလန်းမှုကိုစွန့်ရမည်ဟုဘာသာပြန်တတ်ကြ၏အမားပေတီကာမဂုဏ်စီးစိမ်ဆွဲလန်းမှုမှန်သမျှသည်ကာမတဏှာထဲ၌ပါပြီးဖြစ်၏ ထို့ကြောင့်ဤ၌ကဘဝပြည့်စဲခြင်းအယူအဆ၌ဆွဲလန်းတက်မှတ်သောဥစ္စေရာဒိဋ္ဌိနှင့်တကွဖြစ်သည့်တဏှာကိုသာယူရမည်ဟုတ်ပြီဒါကဦးဇင်းဒီသတိပ္ပဏ္ဍုတ်တဲ့တော့ကသမုဒိယသစ္စာခမ်းမှာဒါထည့်ခဲ့ပါပြီနော်ဒါကဘာကြောင့်ထည့်ပြလဲဆိုဦးဇင်းကမှတ်မိစီခြင်းလို့ဦးဇင်းတို့ဆရာတော်ရှီတော့ကသူကအဲ့ဒီလိုနေရာရောက်တိုင်းရောက်တိုင်းဒီစကလုံးတွေ့တိုင်းတွေ့တိုင်းအများအားလို့လို့ထည့်ပြောတယ်ဦးဇင်းသတိထားမိသလားဒီနောက် ဒီအနောက်နိုင်ငံတွေဆိုတော့ဒီကလူတွေရေးတဲ့စာအုပ်တွေဖတ်ကြတာများတာကိုနော်ဦးဇင်းတို့ထေရဝါဒဘုန်းကြီးတွေကိုယ်တိုင်ရေးတဲ့စာအုပ်တွေကနည်းနည်းပေါက်ရောက်မှုနည်းတယ်သူတို့ဒီအနောက်တန်းကလူတွေကဟိုအရှိသွားနော်ရှေ့တိုင်းနေသွားလေ့လာကြဖတ်ကြသူတို့သိတယ်လို့နားလည်တယ်လို့တချို့အဘိဓမ္မာကြီးတွေကြည့်ပြီးတော့ဒါ what by what translation သဘောမျိုးလုပ်တယ်အဲ့ဒါတွေမှာမှားတာတွေရှိတယ်ဒါတော့အဲ့ဒီမှာတော်တော်များများသူတို့ကပါဠိဘိဓမ္မာကြီးကိုသွားကြည့်ပြီးတော့ပြန်တော့ဝိဘဝဆိုတဲ့စကားလုံးကအထိပ္ပယ်နှစ်မျိုးထွက်တယ်အခု ဝိဘဝဆိုတာကကြီးမားတဲ့စီစဉ်ကြီးတွေကိုလည်းပဲဝိဘဝဒီလိုထွက်တယ်ဝိဘဝဆိုတာအမတိုင်ခန္ဓာကြီးကျယ်တဲ့စီစဉ်ကြီးတွေတထေးကြီးတွေဘယင်ကြီးတွေနော်အဲ့လိုပုံကိုကြီးတွေရဲ့စီစဉ်မျိုးကိုပြောတာအဲ့တော့အဲ့ဒီလိုစီစဉ်ဆိုတာမျိုးကြီးကျယ်ခန္ဓာတဲ့စီစဉ်ကြီးတွေကိုဝိဘဝလို့ခေါ်တယ်နော်အခုပြောတဲ့ဘဝပြတ်တယ်ဆိုတဲ့အယူအဆကိုစွဲလန်းနှစ်သက်တဲ့နော်တဏှာကိုလည်းဝိဘဝတဏှာလို့ဒီလိုသုံးတယ် ဒါကြောင့်သူတို့ကဝိဘဝဆိုတာအမတန်ကြီးကျယ်တဲ့စီစဉ်ကြီးလို့သူတို့ကအဘိဓမ္မာကြီးကိုကြည်ပြီးတော့မအင်္ဂလိပ်လိုဘာသာပြန်ကြတဲ့ခါကျတော့ဘာဖြစ်တယ်လဲဆိုတော့နော်ဒီသူတို့ဘာသာပြန်တဲ့အခါမှာရိုးရိုးတာမန်နော်စီစဉ်တွေကိုဆွဲရင်တော့ဒါတဏှာအမတန်ကြီးမားတဲ့စီစဉ်ကြီးတွေကိုဆွဲရင်တော့ဝိဘဝတဏှာလို့အဲ့ဒီလိုမျိုးသွားခွဲတယ်အမှန်ကအဲ့လိုပြောတာမဟုတ်ဘူးနော် စီးစိမ်ဆိုတာကာမဂုဏ်စီးစိမ်ဆိုတာလူတွေမှာရှိသမျှစီးစိမ်ပေါ့ဗျာမိမိတို့ဒီနေ့လူတွေရထားတဲ့နော်ဟိုဘဝနဲ့တကွာပေါ့နော်မိမိမှာပိုင်ဆိုင်ထားတဲ့ပစ္စည်းတွေဥစ္စာတွေယာရုတွေဌာနန္တရတွေအပေါင်းအသင်းတွေအချမ်းရနေတာကာမကာမစီးစိမ်လို့ခေါ်တယ်နော်ဒါတော့အဲ့ဒီစီးစိမ်တွေမှန်သမျှကိုဆွဲလန့်တာကကာမတဏှာထဲမှာပါသွားပြီးပြီဒီကာမတဏှာဆိုတဲ့ပထမဆုံးတဏှာထဲမှာပါပြီးပြီဒါကြောင့်မလို့ဒီနေရာမှာပြောတဲ့ဝိဘဝဆိုတာကနော်အမတန်ကြီးကျယ်ခမ်းနားတဲ့စီးစိမ်ကြီးတွေကိုဆိုလိုခြင်းမဟုတ်ပါ ဘဝသည်တဘဝသာရှိထိုဘဝသည်လည်းတည်ပြီးရင်ပြတ်ဆဲသွားတော့ဤလို့အဲ့ဒီဘဝပြတ်ဆဲမှုအယူအဆကိုကြိုက်နှက်တဲ့ဆွဲလန်းတဲ့တဏှာကိုဝိဘဝတဏှာလို့ခေါ်တာဒါကြောင့်ဒီအနောက်တန်းကနေဘာသာပြန်တဲ့စာအုပ်တွေဖတ်လို့ရှိရင်နည်းနည်းလေးသတိထားကြည့်လိုက်ကြအဲ့နေရာကျအဲ့လိုများသောဖြင့်တွေ့တတ်တယ်သို့တော်လည်းပဲထေရဝါဒဘက်ကိုဦးစားပေးလေ့လာတဲ့ပုံကိုယ်တွေဆိုရင်တော့အဲမှန်တတ်ပါတယ်နော်သို့တော်ဦးစင်းကိုယ်တိုင်လည်းတွေ့ဘူးတယ်နှုတ်လောက်တွေ့ဘူးတယ်နော်နှုတ်လောက်တွေ့ဘူးတယ် အဲ့တော့ဝိဘဝတဏဆိုတာဟာနော်ကြီးကျယ်ခမ်းနားတဲ့စီစဉ်ကိုပြောတာမဟုတ်ဘူးနော်ဘာကိုပြောတာလဲဆိုရင်ဘဝဟာတည်ပြီးရင်ပြတ်တယ်လို့ယူဆထားတဲ့အယူအဆပေါ်မှာနှစ်သက်တဲ့တဏအယူအဆဒသနာရဲ့ထိုဒသနာကိုကြိုက်တဲ့တဏရဲ့အဲ့ဒီနှစ်ခုပေါင်းထားတာနော်ဒါကြောင့်မလို့ဒီအယူအဆကမှားလို့ဒိဋ္ဌိဗာဒိဋ္ဌိမျိုးစလဲဥစ္စေရဒိဋ္ဌိအဲ့ဒီဥစ္စေရဒိဋ္ဌိအယူကြီးကိုကြိုက်တာကတဏ ဒါတော့သူ့ကို ခေါ်တော့ဘဝပြတ်ဆဲတယ်လို့ဆိုတဲ့အယူဆပုံမှာကြိုက်တဲ့တဏှာဖြစ်လို့ဝိဘဝတဏှာလို့ခေါ်ပါတယ်ထိုဝိဘဝတဏှာဒီပင်လည်းဘဝတစ်ခုကိုပြန်ထုတ်လုပ်ပြီးလို့သမုဒိယသစ္စာဖြစ်သွားပါတယ်တဲ့နော်ဒါကတော့မှတ်ချက်ကလေးပြတာပါခိုင်းတာတော့မေကွန်း၃ခုအမင်းနဲ့ဖြစ်ပြီးသွားပါပြီဗျာမင်းနဲ့ဖြစ်ပြီးတော့နောက်ထပ်တတိယမေကွန်းကိုသွားကြပါစို့ပထမမေကွန်းကိုပဲအရင်ဖတ်တာပေါ့နော်ခိုင်းစာတော့ဖတ်ကိုမိုးကျော်ဖတ်ပြပါဦးဗျာ မြမဖျားနံပါတ်3တက္ကာယနိရောဓအမိအရှင်မဓမ္မဒိဏတက္ကာယချုပ်ရာတက္ကာယချုပ်ရာဟု ပြောဆိုကြပါ၏ဒီအဘယ်တရားကိုတက္ကာယချုပ်ရာဟုမြတ်စွာဘုရားဟောတော်မူပါတည်းအတိပ္ပယ်ကတော့ဒါဖတ်လိုက်တာနဲ့သိပါတယ်တက္ကာယဆိုတာခန္ဓာ၅ပါးဒါတော့ तू ကဒီနေရာမှာတော့ဒုက္ခသစ္စာဖြစ်နေမသုံးဘဲနဲ့တက္ကာယနဲ့သုံးထားတာပါပဲတကယ်တော့เนาะဒါကြောင့်တက္ကာ တက်ကာယချုပ်ရတက်ကာယချုပ်ရဆိုတာနော်ဒုက္ခချုပ်ရဒုက္ခချုပ်ရလို့ပြောတာ ਨੇ အတူတူပဲဒါကြောင့်မလို့တက်ကာယချုပ်ရလို့ဆိုတဲ့စကားလုံးကိုမြတ်စွာဘုရားကဘယ်ပုံဘယ်နည်းနဲ့ဟောထားပါသလဲလို့နော်ဝိဝိတာခတကာကနေမေးခြင်းဖြစ်ပါတယ်အဖြေကဟောဘက်မှာဆိုတော့ကဲအဖြေလေးဖတ်ပေးပါဗျာအဖြေဒါယကာဝိတာခဤတံထိုတတ်မှတ်မှုတဏှာဤဒါလီ အကျွင်းမဲ့တတ်ဆွန်းခြင်းကင်းသောအဖြစ်ချုပ်ရာစွန့်ပစ်ရာ ဝေးစွာစွန့်ပစ်ရာလွမြောက်ရာ တွေ့တာကန့်ညှိမှုမရှိရာနိဗ္ဗာန်ကိုတက္ကရာချုပ်ရာဟုမြတ်စွာဘုရားဟောတော်မူ၏ဟုတ်ပြီဒါအဖြေလေးဒါကတော့ဓမ္မစစ်ကြာရတဲ့သူတန်းကတော့မြန်မာလိုတာမသိရှိရမယ်ပါဠိလိုတာအလုံးရပြီးသားပါเนาะ တတ္တယေဝတဏယအတ္တေသာဝိရာကနေရောဓောစာကောပတိနေတေကောမုတ်တိအနာလယောနော်ဒါဒီစကလုံးတွေကိုမြန်မာပြန်ထားတာဒါဓမ္မစကြာမာကဒုက္ခသစ္စာဒုက္ခဆိုတဲ့နာမည်နဲ့ဟောတယ်ဒီနော်သုလဝေဒန်လာတုံမှာကျတော့တက်ကာယဆိုတဲ့နာမည်နဲ့ဟောတယ်ဒါပဲကွာပါတယ်အဲကြောင့်ဒီຢာတွေကဥစဉ်ရှင်းမှလဲရှင်းပြခဲ့ပြီးသားတွေရှိတော့အများကြီးတော့မရှင်းတော့ဘူးမတူတာတွေပဲဥစားပြရှင်းမယ်ဒါကြောင့်အဲဒီຢာက နော်အောက်ကြတော့အတိပ္ပယ်တွေလည်းပါအောင်မှဖြစ်တဲ့အတွက်အောက်တစ်ပိုက်စစ်တို့ဖတ်ပေးပါဗျာတဏယအတေတဝိရာဂနိယောဒတဏဤအကျွင်းမဲ့ချုပ်ရာ အရတမဲ့ဖြင့်နိဗ္ဗာန်ကို တွင်းမြင်လိုက်သောခဏ၌ထိုပုဂ္ဂိုလ်၏တဏ္ဍာ၌ရှိသောတဏမှာအကျွင်းမဲ့ချုပ်ငိမ့်သွားတော့၏တက္ကယခောဘဝခန္ဓာကို ဖန်တီးတိဆောက်တတ်သောတဏသည် နောက်ဘယ်တော့မှဖြစ်ခွင့်မရှိတော့ပေထို့ကြောင့်နိဗ္ဗာန်ကိုတဏှာဤအကျွင်းမဲ့ချုပ်ရာဟုခေါ်၏ဟုတ်ပြီအဲ့မှာပဲထားပါအောင်နော်စောစောကစကလုံးတွေကတော့ထိုတတ်မြမှုတဏှာဤသာလည်းရဲ့အကျွမ်းမဲ့တတ်ဆွန်ခြင်းကင်းသောအဖြစ်ချုပ်ရာစွန့်ပြစ်ရာနော်ဝေးစွာ စွန့်ပြစ်ရာလွတ်မြောက်ရာတွေ့တာမှု တွေ့တာကန့်ညင်မှုမရှိရာနော်နိဗ္ဗာန်ကိုဆိုတော့ဒီစကလုံးတွေကတော့အားလုံးကအခုပြောခဲ့တဲ့ဒီ underline တားတဲ့စကလုံးတွေကသူကစကလုံးတွေကိုဟောတလုံးမဟုတ်တလုံးနဲ့နားလည်အောင်လို့အစင်းစင်းစင်းစင်းဖွင့်သွားတဲ့သဘောအစင်းစင်းအစင်းစကလုံးနဲ့လဲသုံးသွားတာနော်ဒါတော့ synonyms တွေပဲနော်သူကချုပ်ရာစွန့်ပြစ်ရာဝိဇ္ဇာစွန့်ပြစ်ရာလွတ်မြောက်ရာ တွေ့တာကန့်ညစ်မှုမရှိရဆိုတာအလုံးကနိဗ္ဗာန်ကိုကြီးပဲရည်ညွှန်းတာနော်ဒါကြောင့်မလို့ဒီနေရာမှာကနိဗ္ဗာန်ကို ပြောတဲ့အခါမှာလွတ်ချင်တာကဒုက္ခဟုတ်တော့မလားမှန်ပါဗျာလွတ်ချင်တာကဒုက္ခဒါတော့ရောက်နေတာကခန္ဓာ၅ပါးကိုဒုက္ခသစ္စာလို့ခေါ်ထားတာကိုဒါတော့ခန္ဓာ၅ပါးကိုဒုက္ခဒုက္ခသစ္စာဆိုတော့လွတ်ချင်တာကဒုက္ခဒါပေမဲ့လွတ်လွတ်သွားတာကဘာတူလဲဆိုရင်တဏှာ ဘသူကလွတ်သွားတာလဲတဏှာလွတ်သွားတာပါဗျာတဏှာကနေလွတ်သွားတာဘာဖြစ်လို့လဲလို့ဆိုလို့ရှိရင်ဗုဒ္ဓဘာသာမှာကသူကအကြောင်းကိုတတ်တဲ့ဝါဒဘာဝါဒလဲအကြောင်းကိုတတ်တဲ့ဝါဒပါဗျာဟုတ်တယ်အကြောင်းနဲ့အကျိုးနှစ်မျိုးရှိတယ်ဒါကြောင့်မလို့ तू ကအကြောင်းနော်အကျိုးနှစ်မျိုးရှိတဲ့အခါမှာဗုဒ္ဓဘာသာကအကြောင်းကိုတတ်တဲ့ဝါဒအကျိုးကိုမတတ်ဘူးအကျိုးကိုတတ်လို့မရဘူးမပြီးဘူးမဆုံးဘူးဒါကြောင့်မလို့ နော်မြတ်စွာဘုရားဟောဒီအကြောင်းကိုရှာရတယ်ဒါတော့ဒီနေ့ခေတ်တို့သိပ္ပံတွေမှာလည်းပဲတခုဆိုလို့ရှိရင်ပြဿနာပေါ်တယ်ဆိုလို့ရှိရင်ပေါ်လာပြီလို့ရှိရင်ဒါဘာကြောင့်ဖြစ်တယ်လဲလို့တို့လည်းပဲ course ကိုမလိုက်ရဘူးလားလိုက်ရပါတယ်ခင်ဗျာလိုက်ရတာဗောခင်ဗျားတို့အခုဆရာဝန်တွေအခုကိုဗစ်ဖြစ်တယ်ကိုဗစ်ဖြစ်တယ်ဆိုတော့အဲဒီကိုဗစ် -19 ရဲ့ virus ကဘာတူလဲဆိုတော့သူ့ရဲ့ဒီ virus ဘာကြောင့်မလို့ဖြစ်တယ်လဲဆိုတာကိုလိုက်ရတာမဟုတ်လားတင်ပါဗျာဒီပြဿနာကိုရှားရတာပဲ ဒါတော့ဘာကိုလိုက်ရှာတယ်လဲအကြောင်းကိုလိုက်ရှာတာ cause ကဘာလဲ what is the cause of the problem နော်ဒီပြဿနာရဲ့အကြောင်းကဘာလဲအဲ့ဒါလိုပဲဒါတော့ဖြစ်နေတာကအကျိုးဒါကြီးကိုသွားလုပ်လို့မရဘူးမပြီးဘူးနော်မဘယ်တော့မှမဆုံးဘူးဒါကြောင့်မလို့မြတ်စွာဘုရားကဒီဒုက္ခသစ္စာလို့ခေါ်တဲ့ဟောဒီခန္ဓာ၅ပါးဘသူကြောင့်ဖြစ်တယ်လဲတဏှာကြောင့်ဖြစ်တာဒါတော့တဏှာရှိနေရင်ဘာရှိနေမှာလဲ ခုခန္ခန္ဓာ၅ပါးရှိနေပါခန္ဓာ၅ပါးရှိမယ်ဒုက္ခရှိမယ်ပေါ့နော်ဒုက္ခရှိမယ်ဒါတဲ့ခါကျတော့ဟောဒီခန္ဓာ၅ပါးကြီးကိုတွားပြီးတော့ခန္ဓာ၅ပါးနဲ့ပတ်သက်တဲ့အရာတွေကိုတွားပယ်တတ်နိုင်ရဲ့ပယ်တတ်နိုင်မယ်ဆိုလို့ရှိရင်အကြောင်းသေးပါမလားအကြောင်းမသေးပါဘူးဗျာအကြောင်းမသေးရင်အကျိုးလည်းဆက်ဖြစ်နေဦးမှာပဲဆက်ဖြစ်ပါမယ်ဗျာဆက်ဖြစ်နေမှာပဲအဲ့ဒါပြောတာအကြောင်းမသေးအကျိုးကဆက်ဖြစ်နေမယ်ဒါကြောင့်မလို့ဒီမြတ်စွာဒီဗုဒ္ဓဘာသာရဲ့အကြောင်းက သူက belief မဟုတ်ဘူးအခြားဘာသာတွေမှာ belief and god ဒါပဲ belief and god ခင်ဗျားတို့ god ကိုမယုံယုံယုံယုံခင်ဗျားတို့ဒေါ်လာမှာရှာကြည့်လိုက်စမ်း in god we trust ဟုတ်တယ်မလားခင်ဗျားခင်ဗျားတို့အဲ့ဒါကြီးပဲကြင်နေကြတော့ in god we trust ဒေါ်လာလေးမှကြည့်လိုက်တို့တို့ဘုံမှာပြည်ရဂျပန်အုပ်ချုပ်တော့ငါပဲရွှေတကုံဘုရားဘုံပါတယ်ကျန်တဲ့ချင်းဖျားမရှိဘူး အမှန်ကတော့ဘုရားပုံထည့်တယ်ဘုရားကလည်းဒီကြတော့ခင်ဗျားတို့ trust မဖြစ်လည်းပဲ in god we trust ပဲလုပ်နေရတယ်အဲ့တော့ကောင်းပြီနော်ဘုရားဘာသာမှာကျတော့သူ belief ကတတ်တာဆိုတာကဒီလောက်အရေးမပါဘူးပညာကအရေးပါတယ်ပညာကအရေးပါတဲ့အတွက်ကြောင့်မလို့အကြောင်းကိုရှာရတယ် investigate လုပ်ရတယ်အဲ့ဒါကြောင့်အကြောင်းဒီသမုဒိယသစ္စာသမုဒိယသစ္စာစီတဏ္ဍတဏ္ဍကိုပြမဒုက္ခငြိမ့်မယ်ဒါကြောင့်မလို့မြတ်စွာဘုရားက နော်ခန္ဓာ၅ပါးဒုက္ခသစ္စာဟောပြီးတဲ့အခါကျတော့ဒုက္ခသစ္စာရဲ့အကြောင်းကိုဟောတယ်အကြောင်းကိုဟောတော့အကျိုးအကြောင်းချုပ်မှာအကျိုးချုပ်မယ်ဆိုတော့နော်အကြောင်းကတဏှာအကျိုးကခန္ဓာ၅ပါးဒါတဲ့အခါကျတော့ဟောဒီအကြောင်းဖြစ်တဲ့တဏှာသေးရဲ့အကျိုးဒုက္ခသစ္စာကြီးလည်းသိမသွားဘူးလားသွားပါတယ်ဗျာသိသွားတယ်အဲ့ဒါတော့အဲ့ဒီအကြောင်းတဏှာကုံရင် အကျိုးဒုက္ခလည်းကုံတာပဲအကြောင်းတဏှာချုပ်ရင်အကျိုးဒုက္ခသစ္စာလည်းချုပ်တာပဲ ဒါကြောင့်မလို့သူကဟောဒီတဏှာကိုသာလေရဲ့နဲ့နော်ဟောဒီတဏှာဤပင်လေရဲ့ဆိုတာကစောစောကတဏှာထိုးတက်မှုမှုတဏှာဒီပင်လေရဲ့ဆိုတာကထိုးဆိုတာကစောစောလေးကိုပြောတာစောစောကအပိုက်မှာပါတယ်ဘာလဲဆိုရင်ဒုက္ခသစ္စာကိုဖြစ်စေတာကဘယ်သူလဲဆိုတော့တဏှာလို့ပြောထားတာမဟုတ်လားတဏှာသုံးပါးမပြောခဲ့ဘူးလားပြောခဲ့ပါတယ်ဗျာကာမတဏှာဘဝတဏှာဝိဘဝတဏှာလို့ဒုတိယသစ္စာမှာရှင်းခဲ့တယ်သမုဒိယသစ္စာတို့မှာ တင်ပါဗျာဒါတော့အဲ့ဒီသမုဒယသစ္စာကပြောခဲ့တဲ့တဏှာသူ့ရဲ့အထက်မှာရှိတယ်ရှိတဲ့အတွက်ကြောင့်ထိုတဏှာလို့အဲ့လိုပြန်ညွှန်းတာနော်ထိုတဏှာလို့ပြန်ညွှန်းတာအေးစောစောကဒုပြောခဲ့တဲ့တဏှာ၃ပါးပေါ့တဏှာတော့တစ်ခုတည်းပါပဲဒါပေမဲ့ဖြစ်ရသဘောအချင်းအရာကွဲလို့၃ပါးလို့ပြောတာအမှန်တော့တဏှာတစ်ခုတည်းပဲနော်တစ်ခုတည်းပဲဒါကြောင့်အဲ့ဒီတဏှာကိုပဲတဲ့နော်ဒုက္ခကိုဖြစ်စေတတ်တဲ့အဲ့ဒီတဏှာကိုပဲနော်ဟောဒီတဏှာဒီပင်လျင်ချုပ်သွားမယ်သူ့ကိုစွန့်ပစ်လိုက်မယ်ဝေဝ ကွာအောင်စွန့်ပစ်လိုက်မယ်တဏှာကိုလွတ်မြောက်ရာရအောင်လုပ်လိုက်မယ်တဏှာကန့်ညှိမှုအောင်မရှိအောင်လုပ်လိုက်မယ်ဆိုရင်ဟောဒီမရှိရာချုပ်ရာစွန့်ရာဒီပင်လေစွန့်ရာနိဗ္ဗာန်ဒီပင်လေအဲ့ဒါနော်တဏှာရဲ့တက္ကာယချုပ်ရပါပဲတဲ့ဆိုလိုချင်တာတဏှာချုပ်ရနိဗ္ဗာန်ဒီတက္ကာယရဲ့ချုပ်ရလို့ဒီလိုပြောတာတနည်းဒုက္ခရဲ့ချုပ်ရနော်အဲ့ဒီတော့ဒီဗုဒ္ဓဘာသာမှာကအကြောင်းသမုဒိယကိုပယ်တတ်ရပါတယ် ပယ်တရဖြစ်တဲ့အတွက်ကြောင့်မလို့ဟောဒီတဏရဲ့ချုပ်ရာတဏချုပ်သွားမှငြိမ့်သွားမှလွတ်သွားမှနော်နော်တဏမရှိတော့မှအဲ့ဒါဒုက္ခလွတ်မယ်အဲ့တော့အဲ့တဏချုပ်သွားငြိမ့်သွားတဲ့အရာကိုပဲ တခါနိဗ္ဗာန်လို့ခေါ်လိုက်တာအဲ့တော့ဘသူချုပ်ရာကနိဗ္ဗာန်ဖြစ်သွားတယ်လေတဏချုပ်ရာပါဗျာတဏချုပ်ရာနိဗ္ဗာန်ပဲတဏချုပ်ရာနိဗ္ဗာန်ပဲနော်အဲ့တော့ ဒါတော့ဒီနေရာမှာရှင်းရှင်းလေးနော်ဒီသင်တန်းပေါ်မှာ line ပေါ်မှာရှိနေကြတဲ့သူတွေတဏှာ600ကိုနိဗ္ဗာန်လို့ပြောတယ်နိဗ္ဗာန်ကိုမြို့ကြီးဖြစ်နေပြောထားလားမပြောပါဗျာမပြောဘူးနော်အဲ့ဒါမဒီလူတွေမှာကဝေရိတဒုက္ခခေါ်တယ်ဝေရိတဒုက္ခဆိုတာခံစားမှုဒုက္ခနိဗ္ဗာန်ကဝေဒနာမပါဘဲနဲ့ရှိတဲ့တန်တိဒုက္ခနော် ဒါကကြားဘူးတယ်နော်အင်းမဗျာနော် သူကဦးဇင်းတို့ဒီဘဝမှာရှိနေတာကခံစားမှုဝေဒနာနဲ့သူကသူကခံခံစားမှုဝေဒနာလေးရှိပြီးတော့မှချမ်းသာကိုရတာကိုဝေဒနာရှိမှဒုက္ခကိုခံစားလို့ရတာဟုတ်တယ်မဟုတ်လားအင်းမဗျာအဲ့ခံစားမှုလေးနဲ့ထားပါတော့လှလှပပကလေးကြည့်ပြီးတော့နေရလို့ရှိရင်အဲ့ဒီကြည့်နေရတဲ့ခါမှာမျိုးလုံးကတစ်ချက်မြင်ပြီးတော့မှအဲ့ဒီဒူပါုံလေးပေါ်မှာตายရပြီးတော့ဒုက္ခမဖြစ်ဘူးလား ဖြစ်ပါတယ်ဗျာအဲဒီတိုင်းမဲ့ဒါမျက်စိနဲ့မြင်လို့ဖြစ်မဲ့နားနဲ့ကြားလို့ဖြစ်မဲ့နှာခေါင်းနဲ့အနံကလေးနားလို့ဖြစ်မဲ့ရှားနဲ့အရသာစားလို့ဖြစ်မဲ့ခန္ဓာကိုယ်နဲ့နုနုညံ့ညံ့လေးတွေးထိနေရလို့ဖြစ်မဲ့ဒါဝိရိတဒုက္ခကိုယ်တယ်ခံစားမှုပါတဲ့ဒုက္ခခံစားမှုကိုအခြေခံတဲ့ဒုက္ခနိဗ္ဗာန်ကြတော့ငြိမ်းမှုဒုက္ခတန်တိဒုက္ခပါတယ်လေတန်တိဒုက္ခပါဗျာတန်တိဆိုတာကဒီကိလေသာတွေကနေတဏှာကနေလွတ်မြောက်ပြီးတော့ငြိမ်းသွားတာဒါတော့ငြိမ်းတယ်လို့ပြောရင်ဒီဘက်ကဟာကဘာဖြစ်သွားပြီ အငိမ့်ပါဗျာအာဟုတ်တယ်လွယ်လွယ်လေးပဲတခါကြီးနော်တန်တိဒုက္ခနိဗ္ဗာန်ကိုတန်တိလို့သုံးတယ်ငိမ့်တယ်လို့သုံးတာဒါတော့ဒီဘက်ဒီငိမ့်တယ်လို့သုံးရင်မိတွေအိမ်ကိုမိလောင်ပြီးတော့နော်ရဲလုတ်တဲ့အချိန်ကြတော့မိတွေသေးတော့မိငိမ့်တယ်လို့သုံးတယ်မလားအမှဗျာဒါတော့မိငိမ့်တယ်လို့သုံးတယ်ဆိုတော့ငိမ့်သွားတဲ့ဘက်ကနိဗ္ဗာန်နဲ့တူပြီးတော့မှမိမငိမ့်တဲ့ဘက်ကဘာနဲ့တူလဲဆိုတော့ ဝိရိဒဒုက္ခလောကီဘက်ကနေတူးမနေဘူးလားတင်ပါဗျာဒါတော့ဦးဇင်းတို့ဒုက္ခဒုက္ခလို့ပြောနေတာတွေဟာနော်ယဟန္တာတွေဘက်ကနေကြည့်လိုက်တဲ့အခါကျတော့လောင်နေတာတွေတဲ့ခိုင်တကာကြီးလောင်နေတာတွေတဲ့မိတွေလောင်နေတာတဲ့ဗျာခိုင်လက်ခံလားတင်ပါဗျာလက်ခံပါတယ်ဗျာဒါတော့နော် ကျုပ်တို့အပူတွေရှိတယ်အပူတွေဘက်ကလာမြင်တဲ့အခါလာတယ်နော်ဟုတ်တယ်မလားလို့ဟုတ်ပါဗျာမြင်တဲ့အခါလာတာလေတိဝိပင်းကြီးဥမာဒဏီမြင်လိုက်တော့ယူသွားတာမြင်လိုက်လို့မလားလို့တင်ပါဗျာနန်းတော်ရောက်တော့မလေးတခါတည်းဒုက္ခတွေရောက်ပူလိုက်တာနော်ဒီလိုပဲဒါတော့မြင်လို့ဘူးမြင်လို့ချမ်းသာတယ်ဆိုရင်အေးအဲ့ဒီမြင်လို့ချမ်းသာတဲ့အတွက်ကြောင့်မလို့မြင်လို့ဘူးရတာဒါတော့ဦးဇင်းတို့မြင်နေကြတယ်နာနေစားတယ်ဆိုတာအပူတွေပဲတဲ့တနည်း အဲ့ဒီမြင်းနဲ့ကြားတဲ့နာနဲ့ကြားတဲ့စားတဲ့ခါတွေမှာသူကဒီယုတ်ဒီနာနေဖြစ်နေတာဒီယုတ်ဒီနာနေဆိုတာကမမြဲတဲ့သဘောတရားတွေဖြစ်တဲ့အတွက်ကြောင့်မလို့ဒါကိုအာရိတ္တတုတ်တန်နဲ့မှာနော်စက္ခုအာရိတ္တတုတ်တအာရိတ္တနဲ့မျက်စိကလောင်နေတယ်နားကလောင်နေတယ်နှာခေါင်းကလောင်နေတယ်ရှားလောင်နေတယ်ကိုယ်မလောင်နေတယ်အာရိတ္တတုတ်တန်နော်အဲ့ဒီမှာရှိတယ်အဲ့တော့ဝိဇ္ဇုံတို့မြင်တွေ့ကြားနေရတဲ့ဟာတွေကနော်လောဘမဟုတ်ဒေါသတစ်ခုခုလေးနဲ့တောသွားပြီးတော့အာယုံမှာတောသွားညှိမနေဘူးလား ညှိနေပါတယ်တော်တော်များများညှိတယ်ဥပ္ပခါဆိုတာနဲပါတယ်เนาะဖြစ်တော့ဖြစ်တာပေါ့ဗျာဆိုလိုတာကကြိုက်လိုက်ရင်လောဘလေးနဲ့မကြိုက်လိုက်တော့ဒေါသလေးနဲ့ဒီလိုကိုဗျာအဲ့ဒါလေးကိုလောင်းတယ်လို့သုံးတယ်เนาะဒါကြောင့်မလို့ဒီဘက်မှာဝိရိတဒုက္ခဆိုတာတွေကအဲ့ဒါလိုလောင်မြတ်မှုတွေနဲ့ဖြစ်နေတာတနည်းအားဖြင့်လည်းပဲလူကတော့ချမ်းသာတယ်လို့ပြောတာเนาะရုပ်တဲ့နာနေကတော့တခါတည်းတစ်ခုပြီးတစ်ခုဖြစ်ဖြစ်တစ်ခုပြီးတစ်ခုဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဆိုတော့လူကအိုးအိုးအိုးမသွားဘူးလား ပူသွားပါတယ်ဗျာပူသွားတာဒုက္ခလို့တာပြောနေတော့ကိုယ့်ဘက်ကရှုံးရည်ကြီးဒါကြောင့်မလို့ဝိရိဒဒုက္ခဆိုတာဒီဝိရိဒဆိုတဲ့သဘောကိုမှမမြဲတဲ့သဘောကြီးခံစားတဲ့သူဆိုတဲ့ပုံကိုယ်ကလည်းပဲတော့မရှိပဲရှိတယ်လို့ထားလိုက်ပါတော့ပုံကိုယ်ဆိုတာလည်းမမြဲတဲ့သဘောဒီဘက်ကလည်းအိုးနေတယ်ကိုတွေကဒါကြည်ပြီးတော့အမလီစားလို့ကောင်းလိုက်တာ enjoy your food ဟောတော့မှ enjoy your holiday နဲ့ပြောနေကြတာ enjoy လုပ်တယ်လို့ဒါပြောတာတကယ်တမ်းကျတော့လောင်နေတာတဲ့ကန်ရှုံးနေတာတဲ့ကုံဆုံးနေတာကိုဆိုတော့အဲ့ဒါကြောင့်မလို့ နော်သူကလောင်ပူလောင်နေသောဒုက္ခအေးနိဗ္ဗာန်ကြတော့အဲ့ဒီပူစရာလောင်စရာယုံနာမရှိလို့ငြိမ်းသွားလို့တန်တိဒုက္ခဟောအဲ့ဒီဒုက္ခနှမျိုး꿰ပြီလား꿰ပါပြီဗျာအေးအဲ့ဒါကြောင့်မလို့နိဗ္ဗာန်ဆိုတာတခြားမဟုတ်ဘူးမြို့တော်ကြီးမဟုတ်ဘူးလောဘတဏှာငြိမ်းသွားချုပ်သွားတာကိုပဲနော်ဒီဘက်ကလောဘတဏှာတွေနဲ့ရှိနေရတဲ့အတွက်ကြောင့်ပူလောင်တဲ့ဝိရိဒဒုက္ခနဲ့ခံစားနေကြရတာကိုယ့်ဘာသာကိုကျေနပ်နေကြရတာ ဟိုဘက်ကြတော့အဲ့ဒီလိုပူလောင်မှုတွေမရှိတော့ဘဲနဲ့ပူလောင်စရာရုပ်တည်နဲ့နေနော်ချုပ်သွားလို့တန်တိငြိမ့်သွားတာဒုက္ခချမ်းသာတယ်နော်ငြိမ့်သောချမ်းသာငြိမ့်ချမ်းသာဒီဘက်ကခံစားချမ်းသာဒါတော့ခံစားတဲ့ဝေဒနာတိပလင်သူတိပလင်သူတတန်းအရာဖြစ်ဖြစ်ဖြစ်ဖြစ်နေနေရတာကိုခံစားလို့ကောင်းနေတယ်ဆိုတော့ယုံနာတွေကလည်းဖြစ်ဖြစ်ဖြစ်ဖြစ်ပဲနော်ကိုယုံနာတွေကအကုန်လုံးဖြစ်ဖြစ်ဖြစ်ဖြစ်ဆိုတော့ခံစားမှုနေတာဒုက္ခဖြစ်တယ်လို့ပြောပေမဲ့နော်အများတန်းကအိုးပြီးတော့ပစ္စည်းပစ္စည်းမနေဘူးလားလို့ တင်ပါဗျာအေးအဲ့ဒါတွေကြောင့်မလို့လောင်မြိုက်နေတဲ့ပူလောင်နေတဲ့ဒုက္ခတွေတဲ့ဒါကြောင့်မလို့ဟောဒီနော်ဒီယုံနာနေဖြစ်ကြောင်းတဏှာလဲချုပ်ရောဟောဒီပူလောင်မှုနယ်ပေကြီးကလွတ်သွားတာပူလောင်မှုနယ်ပေကြီးကလွတ်ပြီးတော့ငြိမ့်သွားတယ်အဲ့ဒါကိုပဲဒုက္ခလို့ပြောတာဘာမျိုးဘာဆောက်ဥဘာမှမရှိဘူးတချို့တော့သုံးကြတာဘို့လေ Western Paradise သူတို့ရဲ့နေပဲနော်ဘာ Paradise မှမရှိဘူးရှိတာကဘာလဲဆိုရင် ရုပ်နာနေပူလောင်မှုစောစောကလောင်နေတဲ့မိဘုံကြီးလို့မျက်စိထဲမှာမြင်ကြည့်လိုက်အဲ့ဒီမိဘုံကြီးငြိမ့်သွားတဲ့အခါကျတော့စောစောကဒီနေရာမှာဘာရှိလဲဆိုရင်မိဘုံရှိတယ်အခုမိဘုံကြီးငြိမ့်သွားတော့ဘာဖြစ်သွားလဲငြိမ့်ညံ့ပါပါအေးအငြိမ့်တက်ဖြစ်သွားတယ်ဟုတ်တယ်အငြိမ့်တက်လို့သုံးပေါ့နော်ဓာတ်ဖြစ်သွားပြီကိုဒါကြောင့်မလို့ဒီနေရာမှာနိဗ္ဗာန်ရဲ့နော်မရှိခြင်းဒီလုံးဝမရှိတဲ့ nothingness မဟုတ်ဘူးစောစောကယုံ nant ဖြစ်ဖြစ်ပူလောင်မှုနော် ယုံနာဖြစ်ဖြစ်ဒီဒုက္ခဆိုတဲ့ပူလောင်မှုတွေရှိတယ်ထိုယုံနာဖြစ်ဖြစ်ပူလောင်မှုကြီးငြိမ်းသွားတဲ့သဘာဝကိုမှနေပါဆိုတော့ဘာမှမရှိတာဟုတ်ရဲ့လားမဟုတ်ပါဗျာဟောဘူးရှိတယ်နော်ရှိတယ်နိဗ္ဗာန်မှာသူ့ရဲ့လက္ခဏာရှိတယ်အောင်နာမှာပြမယ်အောင်နာကြရင်ဖတ်ရမယ်ဒါကြောင့်မလို့ကောင်းပြီဟောဒီသူ့ကိုဒီဒုက္ခတွေကိုဖန်ဆင်းတဲ့တဏှာနော်ငြိမ်းသွားတာကိုနိဗ္ဗာန်လို့ရိုးရှင်းရှင်းကလေးမှတ်ပါနိဗ္ဗာန်နဲ့ပတ်သက်ရင်တော့မျိုးမျိုးပြောတယ် ဦးဇင်းဒီတန်တိအဲ့ဒါဘုဒ္ဓတဖြစ်အောင်လို့ဆိုပြီးတော့မသတိပဋ္ဌာန်နိဗ္ဗာန်ကမှအဲ့ဒါထက်တင်ပေးလိုက်တယ်လေမိမမေ့ကြပြီးရဲ့လားမသိဘူးနိဗ္ဗာန်သောတိဆိုပြီးတော့ပြည်စရာတော်ကြီးရဲ့စာအုပ်သေးသေးလေးကိုနော်နိဗ္ဗာန်ကြောင့်ရှုပ်ထုလို့ရှင်းတာလေးကိုဦးဇင်းရွေးတင်ပေးလိုက်တာဆရာတွေဆရာဆရာတွေကများလွန်းလို့နော်မေ့တာပိုကောင်းပါတယ်ဦးဇင်းခဏခဏထပ်ပြောလို့ရတာပေါ့ကိုပြောလို့ပြောမှလည်းမသိတော့ဘူးရှိရတင်မှလည်းမသိတော့ ဟုတ်တယ်တခါတလေကြတော့နော်ဩမမမေ့တာကောင်းတယ်လို့ဆိုပြီးမှတခါတလေကြလို့ချင်းမေ့တာကောင်းတယ်နော်တကယ်လို့ကျုပ်တို့တွေဒုက္ခတွေဖြစ်လေငိုကြီးချက်မှနဲ့တခါတရင်ပတ်တွေစီတီဒုက္ခတွေဖြစ်ပြီးတော့နေခဲ့ရတဲ့အချိန်တွေရှိခဲ့ကြဘူးလားရှိခဲ့ပါတယ်ဗျာသူအလျောက်သူရှိကြတာပေါ့ဗျာနော်သူ့အလျောက်သူ့ဒုက္ခသူရှိတယ်အဲ့ဒီဒုက္ခကြီးတွေဖြစ်ခါစားစိတ်ထဲမှာပူလောင်ပြီးတော့မနေဘူးလား နေပါတယ်ဗျာအဲ့ဒီပူလောင်တာကြီးကမပြောက်တော့ဘူးဇက်တိုက်ကြီးပူလောင်ပြီးတော့ဘယ်တော့မှမမေ့တော့ဘူးဆိုလို့ရှိရင်တကားကြီးဘယ်လိုနေမလဲအရန်ကိုလောင်ကျွမ်းနေပါမှာဗျာဒါကြောင့်မလို့မေ့တာလေးလည်းကျေးဇူးတင်တင်တယ်လို့ပြောတာပါဟုတ်တယ်မမေ့လို့မမေ့ရင်မလွယ်ဘူးကျုပ်တို့မလေးနော်မေ့ပြလို့တော်သေးတယ်မမေ့တာမမေ့ရင်တော့နော်တော်တော်ခါမှာဒါကြောင့်မလို့တခါတလေကြတော့လည်းမေ့တာလေးကခက်ကောင်းကောင်းပဲနော်အဲ့တော့ကောင်းပြီအခုဒီ နိဗ္ဗာန်နဲ့ပတ်သက်လို့ဒါလေးကိုနည်းနည်းလေးဟောအထယ်ဝတ္ထုရှိတာမျိုးမဟုတ်ဘူးသူကမြို့ကြီးပြကြီးနတ်ပြည်ကြီးလို့မဟုတ်ဘူးနော်လူပြည်မှာလူဒုက္ခတွေရှိတော့ဟာဒါ paradise ကိုရောက်ပြီဆိုတော့လူတွေမှာနော်ပူပန်ရတဲ့မြတ်တွေဘာမှမရှိတော့ဘဲနဲ့အကုန်လုံးကချမ်းသာပြီးတော့ဒုက္ခတွေကြီးပဲနဲ့ခံစားဥယျမြို့တော်ကြီးတွေမှာလှလှပပနဲ့နေကြထင်ကြခံစားကြသွားကြလာကြအမဲဆိုတဲ့သဘောမျိုးကိုလူတွေကထင်အောင်ထင်မှဖြစ်တတ်တဲ့စကားလည်းပဲနိဗ္ဗာန်မြို့တော်နိဗ္ဗာန်မြို့တော်ဆိုပြီးတော့ စကလုံးတွေတင်စားပြီးတော့သုံးတာကိုနော်တင်စားသုံးတော့လူတွေကလည်းဩငါတို့ရောက်ရင်တော့နိဗ္ဗာန်မြို့တော်ကြီးရောက်မှာပဲဆိုပြီးတော့ဒီလိုထင်နေမှာစိုးလို့ပြောတာအခုနိဗ္ဗာန်ရဲ့ define လုပ်ထားတာကိုကြည့်နိဗ္ဗာန်ရဲ့ define လုပ်တာဘာမှထူးထူးခြားခြားမပါဘူးတဏှာချုပ်ရသည်ပါတယ်လေနိဗ္ဗာန်ပါဗျာဒါပဲ that's it no more than that ဒါပဲနော်ဒါပဲဒါကြောင့်မလို့နိဗ္ဗာန်ကိုကလေဟောဒီခန္ဓာအပေါ်မှာ ယုံ nant ခန္ဓာပေါ်မှာအပြစ်မမြင်သေးသမျှချစ်ခင်နေသေးသမျှပေါ့လေတွေ့တာနေသေးသမျှနေပါဘယ်တော့မှမလို့ခြင်းအဲ့တော့မလို့ခြင်းနော်ပါဇက်ကဆူတောင်းတာလားကကြားကောင်းဆူတောင်းတာကြက်ထားတဲ့စာဖြတ်ဖြတ်ဆိုရမှာဖြတ်ထားခဲ့လို့မကောင်းလို့ဒါဆက်ဆိုသွားတာတကယ်လို့ခြင်းသလားလို့မျိုးတော့အင်္ဂါမိမနဲ့တိုင်ပယ်လိုက်ပါဦးမှာဘုရားဆိုတာတည်းဆိုနေမှာကြားဘူးတော့မလားဒီဟာသာဟမ်ပြောတော့ဘာအချင်းကုန်သွားတယ် နော်အဲ့တော့အင်္ဂါမင်းမနဲ့တိုင်ပင်လက်ပေါင်းမပြရဆိုတဲ့အမျိုးဖြစ်နေမှာလို့အဲ့ကြောင့်မလို့ဒါကြောင့်ဒီခန္ဓာကြီးဟာဒုက္ခပါရဲ့လို့သိပြီဆိုရင်တော့ဆက်ပြီးတော့မတောင်းတတော့ဘူးရရရကြောင်းလည်းမကြိုးစားတော့ဘူးအဲ့ဒီချိန်ကစပြီးတော့နိဗ္ဗာန်ဘက်ကိုမရသေးတော့လေဥတည်သွားပြီတဲ့အဲ့ဒီကြမှာဥတည်သွားတာနော်ဒါကြောင့်မလို့ရနေတဲ့ဘဝခန္ဓာကိုဒုက္ခအဖြစ်မြင်မှသိမှနားလည်မှဒါလေးရဲ့နိဗ္ဗာန်ဆိုတဲ့သဘောကိုလိုချင်တယ်ရောက်ချင်တယ်ရအောင်လုပ်တယ်နော်ဒါကြောင့်မလို့ ဘာလဲနိဗ္ဗာန်ဆိုတော့အေးတဏှာကြီးနေတိဆောက်တာတဲ့ဟောဒီယုံ nant ကြီးငြိမ်းရာဒီနေ့တဏှာရဲ့ချုပ်ရာသည်နော်တဏှာချုပ်ရင်လည်းယုံ nant ချုပ်တာပဲမဟုတ်လားဒီမှာဗျာဒါတော့ဒီယုံ nant ကဒီခန္ဓာကဒီတဏှာဆောက်တာလေဒါကြောင့်တဏှာချုပ်တာနဲ့နိဗ္ဗာန်ရောက်ပြီတဲ့ဒါကြောင့်မလို့ရန်တာတွေဖြစ်တဲ့ခါမှာရန်တာဖြစ်တဲ့ချိန်ခါမှာသူတို့တဏှာချုပ်သွားပြီတေသွားပြီဒါပေမဲ့ခန္ဓာကြီးကမကြံခဲ့ဘူးလားကြံခဲ့ပါလေဗျာအေးအဲ့ဒါကြောင့်တဏှာတဏှာကနေကျွင်းကြံခဲ့တဲ့ခန္ဓာကြီးကတော့ရှိသေးတယ် ဒါကြောင့်ခန္ဓာအကျွင့်အကြံရှိသောနိဗ္ဗာန်ဆိုပြီးတော့မှခန္ဓာကြီးအကျွင့်အကြံရှိလေနိဗ္ဗာန်ကိုရောက်လို့ထိုနိဗ္ဗာန်မျိုးကိုသာဥပါတိဒေတာနိဗ္ဗာန်တဲ့ဗာနိဗ္ဗာန်နဲ့လေသာဥပါတိဒေတာနိဗ္ဗာန်ပါဗျာအဲဟုတ်တယ်နော်ဟုတ်တယ်ဒါကြောင့်မလို့တဏှာချုပ်တာနဲ့နိဗ္ဗာန်ရောက်တာပဲနော်ကောင်းပြီရဟနာတွေမှာကြတော့အဲ့တဏှာလဲချုပ်ရောနော်တဏှာတွေလဲကင်းရောအာယုံ၅ပါးပေါ်မှာလူကျင်တတ်မှုတွေရှိသေးလား ရှိပါဗျာမရှိတော့ဘူးဒါတော့လူကျင်တတ်မိမှုတဏှာမရှိတော့ဘူးဆိုရဟန္တာမှာအပူသောကာကိုရှိပါအောင်မလားရှိပါဗျာရှိတော့ဘူးငြိမ့်ပြီအဲ့ဒါဒီပဲလဲနေပါမယ်နော်အောင်နာကြမှာပြောကြတာဘုလိကန်ရှစ်မြောက်ပဲယုတ်ကလည်းလေးရခများများလားခိုင်ကောင်းပြီဒါတော့စာမှာပြောတာလေးကိုပြောတာပါဒီနေရာလေးကနော်ဟောမှားတာလွန်းလို့နော်လူတွေကအယူဆမှားတာလွန်းလို့နော်ဦးဇင်းတို့ဘုန်းကြီးတွေကလည်းဟောတော့နည်းနည်းလေးလူတွေနည်းနည်းလောဘလောဘလေးပါလာအောင်လို့ နိဗ္ဗာန်ဆိုရင်နိဗ္ဗာန်ကြီးတိုင်းပြောရင်တော့6ကကကြီးဖြစ်လိမ့်မယ်ဒါကြောင့်မလို့သူတို့စိတ်ထဲအာယုံနဲ့မြင်အောင်ဆိုပြီးတော့နိဗ္ဗာန်အေးနိဗ္ဗာန်ရွှေမြို့တော်ကြီးဆိုပြီးတော့မှတခါတည်းဟိမနေအောင်တခါတည်းတပေးလိုက်ရတာကိုဒါတော့လူတွေကလည်းအဟုတ်မှပြီးတော့နိဗ္ဗာန်ဆိုမြို့ကြီးထင်နေမှာဆိုလို့ဒါကြောင့်ဒီနေရာမှာအခုပြောချင်တာကအရတ္တမဲ့ဖြစ်ဒါအထိတ်ဆုံးရောက်သွားပြီနော်နိဗ္ဗာန်ကို မြင်လိုက်သောခဏ၌တဲ့နော်နိဗ္ဗာန်ကိုမြင်လိုက်သောခဏ၌ထိုပုဂ္ဂိုလ်တဏ္ဍနဲ့ရှိသောတဏှာမှာ အကျွင်းမဲ့ချုပ်ငိမ့်သွားတော့ဤနော်ဒါတော့ဘုရင်တို့နော်ဝိပဿနာအထုတ်တဲ့အခါမှာ နော်ဒီအဲထားပါတော့ဗျာဒါဒါဒီဒီဘက်နှစ်ဘက်ခွဲလိုက်ကြတော့ဗောနော်ဘက်နှစ်ဘက်ခွဲပြီးတော့မှဒါပြောကြပါစို့ဒါတော့ဝိပဿနာအထုတ်တဲ့ချိန်ခါမှာရှေ့တွေမှာကအမြဲတမ်းဒါဘဝတွေဘဝတွေဘဝတွေဖြစ်နေတယ်ဆိုတော့ခန္ဓာ၅ပါးဖြစ်ဖြစ်မနေဘူးလား ဖြစ်ပြနေပါလားဗျာဖြစ်ပြနေတာเนาะခန္ဓာ၅ပါးဒါယုံနာနေဖြစ်ပြနေတာဒါတော့ဟောဒီခန္ဓာ၅ပါးယုံနာတွေကိုမိမိတရားထုတ်တဲ့အခါမှာဒါတွေကိုဟောဒီခန္ဓာ၅ပါးဖြစ်ပြတွေကိုအားထုတ်နေရတာကြည့်နေရတာဒါတော့ယုံနာဖြစ်ပြယုံနာဖြစ်ပြဒါတွေအားမထုတ်ရဘူးလားအားထုတ်ရပါတယ်ဗျာအားထုတ်ရတယ်ဒါတော့အားထုတ်တဲ့အခါကျတော့ဥပဒနာနဲ့အားထုတ်လို့เนาะရင့်ကျက်လာတဲ့အခါကျတော့ဒီဘက်အနီချမ်းကဒါเนาะဝိပဿနာအားထုတ်တဲ့အချမ်းလို့မှတ်ပေါ့เนาะဒီနေရာအစိမ့်လေးကတော့ဒါ border line ဒါကုတ္တရဘူးပါတယ်လေ ကောတရူပါဗျာကောတရူဆိုတော့ border line ပေါ့ဗျာနော် local data ဘက်ကိုကူးတော့မဲ့နေရာလေးပေါ့ border line လေးဒါတော့ border စီးမြင်းလေးပေါ့အဲ့ဒီကနေပြီးတော့မှတခါနိဗ္ဗာန်ဘက်ကိုလည်းရောက်သွားရော နော်နိဗ္ဗာန်လို့စားပါနိဗ္ဗာန်ကဟိုဟိုတဲ့တော့ဘက်တော့မရှိဘူးဒါပေမဲ့ဒီနိဗ္ဗာန်ကိုမြင်လိုက်ပြီဆိုတဲ့အချိန်ကမှာသူကဒီနိဗ္ဗာန်ကိုဘာနဲ့မြင်လဲအရတ္တမဲ့နဲ့မြင်ပါနော်ဒါအရတ္တမဲ့နဲ့ဒီနိဗ္ဗာန်ကိုမြင်လိုက်တယ်ဆိုကြပါစို့ဗျာဒါယူနော်ဒါတော့မြင်လိုက်တဲ့အချိန်ခါမှာ ဟောဒီနိဗ္ဗာန်ကိုအာယုံပြုတယ်နော်နိဗ္ဗာန်ကိုအာယုံပြုတယ်ဒါတော့ဝိပဿနာအထုတုံးကတော့သူကဘာတွေကြည့်နေလဲဆိုတော့ဒီယုံနာနေကြည့်နေရတယ်နော်ဒီဘက်ကိုရောက်တဲ့ချိန်ခါမှာဘာကိုကြည့်တယ်လဲဆိုတော့နိဗ္ဗာန်ကိုကြည့်တယ်ဘာနဲ့ကြည့်တယ်လဲအရတမက်နဲ့ကြည့်တယ်ဘာနဲ့ကြည့်လဲအရတမက်နဲ့ပါဗျာအရတမက်နဲ့ကြည့်တယ်နော်ဒါတော့အရတမက်နဲ့နိဗ္ဗာန်ကို မြင်လိုက်တဲ့အချိန်ခါမှာနော်သူက နိဗ္ဗာန်ကိုမြင်လိုက်တဲ့ချိန်ကမှာဘာကိုမြင်တယ်လဲဆိုရင်နိဗ္ဗာန်ရဲ့အခုနကတဏှာယုံနာဖြစ်ဖြစ်အစဉ်ကြီးဒီဘက်ကတောက်ကြောယုံနာဖြစ်ဖြစ်ယုံနာဖြစ်အနိစ္စဒုက္ခအနတ္တအနိစ္စဒုက္ခအနတ္တဒါဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဒီကြီးကတောက်လျှောက်ရှုလာတာဒီဘက်တချမ်းကြီးကအဲ့ဒါလို့ရှုတာကနေပြီးတော့မှဒီနေရာလဲရောက်တဲ့ခါကျတော့အဲ့ဒီတော့ဂုတ္တရူရှင်သားလေးတွေမှာပြက်ပြီးတော့မှဂုတ္တရူမှာပဲပြက်ပြီးတော့မှယုံနာဖြစ်ဖြစ်ဘက်ကိုလှဲ့ကြည့်နေတာကနေဒီဘက်ကိုလှဲ့တယ်ပြောင်းပြန်ဖြစ်သွားတယ်နောက်ကျောဘက်ကိုလှဲ့လိုက်တယ် နောက်ကျောဘက်လှည့်လိုက်တော့နောက်ကျောဘက်မှာလောက်ကုတ်တရာနယ်ပဲဒါတော့သူရောက်တဲ့စစ်ကအရတ္တမစစ်အရတ္တမစစ်ကဘသူ့ကိုအာယုံပြုတယ်လဲနိဗ္ဗာန်ကိုအာယုံပြုတယ်ဘသူအာယုံပြုလဲနိဗ္ဗာန်ကိုအာယုံပြုပါနိဗ္ဗာန်ကိုအာယုံပြုလိုက်တဲ့ချိန်ကမှာနော်နိဗ္ဗာန်ကိုအာယုံပြုအရတ္တမစစ်ပေါ်ပေါ်လိုက်တဲ့ချိန်ကမှာတွေ့လိုက်တာကနော်ဒီဘက်တုံးကနော်တောက်လျှောက်တောက်လျှောက်တွေ့လာခဲ့တဲ့ယုံနံဖြစ်ဖြစ်ဒီကြီးပဲတွေ့တာကနေဒီဘက်ရောက်တော့ငိမ့်တာသွားတွေ့တယ်။ဟာသွားတွေ့လဲ။ငိမ့်တာတွေ့ပါဗျာ။ဒါတော့ ဝိပဿနာကယုံနာဖြစ်ဖြစ်နော်အရတ္တမကတွေ့တာကနိဗ္ဗာန်ရဲ့အငြိမ့်တဲ့ဆိုတော့တစ်ဖက်ကဖြစ်ဖြစ်တစ်ဖက်ကအငြိမ့်တဲ့နော်ဒါတော့စောစောကကြည်တောက်လျှောက်မြင်လာတာကယုံနာဖြစ်ဖြစ်ဒီကြီးပဲမမြင်ဘူးလားမြင်ပါတယ်ဗျာအဲ့တော့ message ကြလို့ message ဖြစ်တဲ့ချိန်ကမှနိဗ္ဗာန်ကိုမြင်လိုက်တယ်မြင်လိုက်တဲ့ချိန်ကမှနိဗ္ဗာန်ကဘာဘာမှအယောင်အဝါတွေတိုက်တွေအိုးအိမ်တိုက်တာတွေမြို့တွေဘာတွေဘာရှိဘူးဘာသွားတွေ့တယ်လဲဆိုစောစောကနော် မိတွေလောင်တို့လိုလောင်နေတဲ့ယုံနာသဘောတရားဖြစ်ဖြစ်တည်းရဲ့ဖြစ်ဖြစ်အစဉ်အတန်းကြီးရက်ပြီးတော့ချုပ်ပြီးတော့ငြိမ့်မှုဓာတ်တတ်တည်သွားတွေ့တာတန်တိဓာတ်ငြိမ့်မှုဓာတ်အဲ့ဒါကိုပဲနိဗ္ဗာန်ဓာတ်လို့သုံးတယ်ဓာတ်ဆိုတော့အကောင့်ထဲရှိသေးလားမရှိပါဗျာအဲ့ဒီအဲ့ဓာတ်ကိုသူကိုယ်တိုင်တွေ့တာဒါတော့သူတို့မေကိုတုသောတာပတ္တိမေသဂရဂါမိမေအနာဂါမိမေအရဟတမေဆိုတော့နော်လူတယောက်မှာ၄ချိန်ပဲတွေ့ခွင့်ရှိတယ်နိဗ္ဗာန်၄ချိန်ပဲ ဆိုတော့အဲ့ဒီနိဗ္ဗာန်ကိုတွေ့လက်တဲ့အချိန်ခါလေးတိုင်းအချိန်ခါလေးတိုင်းအဲ့ဒီအငိမ့်တက်အငိမ့်တက်အငိမ့်တက်ယုံနာနေရဲ့ဖြစ်ပြမှုခြုံငိမ့်နေတဲ့အငိမ့်တက်ကြီးကိုတွေ့သွားတယ်နော်ဒါတော့ message ကြတဲ့အချိန်ဒီနိဗ္ဗာန်ရဲ့အငိမ့်တက်ကို တွေ့တဲ့အချိန်ပဲနော်အဲ့ဒါလေးလဲ one moment ပဲရှိတယ် one moment ပြီးရင်ပြီးပြီချုပ်သွားပြီမလာတော့ဘူးပြန်ပြီးတော့ကျန်တဲ့ဖို့စိတ်ကအဲ့ဒီနိဗ္ဗာန်ကိုပဲအာယုံပြုပြီးတော့ဖို့စိတ်နှစ်ချက်ထပ်ဖြစ်မယ်ဒါပဲနော်ဒါပဲပြီးလို့ရှိရင် तू က ပိဿဝကနာဝီထိဆိုတော့ပြန်လဲစဉ်းစားဆင်ခြင်တဲ့ဝီထိဖြစ်သွားတာဒါတော့ကောင်းပြီဒီနေရာလေးမှာပြောချင်တာကနိဗ္ဗာန်ကိုမက်ဆေ့ကနေပြီးတော့မှအာယုံပြုတဲ့အချိန်ခါမှာမက်ဆေ့ပေါ်တဲ့အချိန်ခါမှာမြင်တာကဘု து မြင်တာလဲနိဗ္ဗာန်ကိုမြင်တာပါနိဗ္ဗာန်ကိုမြင်တာဒါတော့နိဗ္ဗာန်ကိုမြင်တာနော်တေတာကဘု து တေတာတဏှာတေပါတယ်ဗျာအေး ထူးမနေဘူးလားထူးနေပါဗျာထူးနေတယ်မြင်တာနိဗ္ဗာန်သိတော့တဏှာသိပါလေတဏှာသိတာအဲ့ဒီအဲ့ဒီနေရာလေးမှာအကွက်မှားတယ်ဘာမှားတယ်လဲဆိုတော့လူတွေထင်တာကနော်မက်ကကိလေသာကိုတတ်တယ်ကိလေသာကိုတတ်တယ်ဆိုတော့အော် message ကြီးလဲပေါ်လာရောအတုံးတက်လိုက်ကြီးတခါလဲခုတ်ထက်နေတယ်လို့မျိုးစိတ်ထဲမြင်လိုက်ကြတာအခု message ပေါ်တဲ့အချိန်ကမှတဏှာပေါ်ရဲ့လား မပေါ်ပါဗျာအဲပေါ်လို့ဖြစ်မယ်လေစိတ်ကတစ်ချိန်ပဲဖြစ်တာမဲ့ပေါ်ရင်တဏှာမပေါ်ဘူးတဏှာပေါ်ရင်မကြလို့မရဘူးကဲစဉ်းစားတာကြည့်ရှင်းရှင်းလေးပဲဒါဖြင့်ဘယ်လိုလုပ်သေးတတော်မေးစရာမေးခွန်းမရှိဘူးလားရှိပါတယ်ဗျာရှိတယ်ရှိတယ်နော်မေးစရာမေးခွန်းရှိတယ်ဒါတော့ထားပါတော့ဗျာတဏှာဟာရှိနေအောင်မယ်ဆိုရင်တဏှာရှိနေသမျှနောက်ထပ်ဘာတွေထပ်ထပ်ဖြစ်မလဲဆိုဘဝတွေထပ်ဖြစ်မယ်ဒုက္ခသစ္စာတွေထပ်ဖြစ်မယ်ဟုတ်တယ်မလား ဖြစ်မှာဗျာဒုက္ခသစ္စာတွေဖြစ်မှာဒါကြောင့်မလို့တဏှာရှိနေသေးရဲ့ထိုတဏှာကတိဆောက်မဲ့ဒုက္ခသစ္စာဘဝတွေရနေအောင်မယ်ဘဝဆိုတာဒုက္ခသစ္စာရနေအောင်မယ်ဆိုတော့သူကတဏှာမသေးရင်ရနိုင်တဲ့ဒုက္ခတွေကိုငြိမ်းသွားတာလို့ပြောတာဒါတော့တကယ်ဖြစ်နေတဲ့ဒုက္ခလားဆိုမဖြစ်ဘူးဖြစ်နိုင်ခြေကိုပြောနေတာဖြစ်နိုင်ခြေကိုပြောတာဒါတော့ကောင်းပြီဗျာဒီနေရာမှာပြောရမှာတော့နော် ဒီအရတမဲ့ဆိုကြပါစို့เนาะအခုအရတမဲ့နဲ့ပြောနေတယ်ဆိုတော့အရတမဲ့ဆိုတော့နောက်ဆုံးအဆင့်ရောက်နေပြီအရတမဲ့နောက်ဆုံးအဆင့်ဆိုတော့သူကအရတမဲ့မရောက်သေးခင်အနာဂံရောက်နေတဲ့အချိန်ခါမှာတော့เนาะအနာဂံအဆင့်ရောက်နေတဲ့အချိန်ခါမှာ तू ကကာမတစ်ဆက်တစ်ပုံမှာဖြစ်ခြင်းနဲ့တဏှာကိုဒါတတ်တာเนาะကာမတစ်ဆက်တစ်ပုံမှာဖြစ်ခြင်းနဲ့တဏှာတော့အပြီးတတ်ခဲ့ပြီးပြီဒါပေမဲ့အနာဂံဖြစ်တဲ့အတွက်ကြောင့်မလို့မြမပုံမှာဖြစ်တဲ့မြမ20မှာဖြစ်တဲ့တဏှာမတတ်နိုင်သေးဘူးတော့ပေါ့လား တင်ပါဗျာအဲမတတ်နိုင်သေးဘူးနော်မတတ်နိုင်သေးဘူးဒါကြောင့်မလို့ဒါတော့ဟောဒီဗြဟ္မာဘုံမှာ ဖြစ်မဲ့နော်တဏှာလေးကကြံသေးတယ်ကြံနေသေးတယ်ဟောဒီကာမတစ်ဆက်တဲ့ဘုံမှာဖြစ်တဲ့တဏှာကာမတစ်ဆက်ဘုံမှာဖြစ်တဲ့တဏှာတော့တတ်ပြီးပြီအနာဂံဖြစ်လို့ဒါတော့ဗြဟ္မာဘုံမှာဖြစ်မဲ့တဏှာကနော်ရဟန္တာမဖြစ်သေးဘူးဆိုလို့ချင်းနော်ထိုဗြဟ္မာဘုံ20မှာကတ်နေတဲ့တဏှာကဆက်တိုက်ဖြစ်မနေဘူးလားဖြစ်နေပါတယ်ဗျာဒါတော့ထိုတဏှာသည် အရတ္တမဲ့နဲ့သာမတတ်ဘူးဆိုလို့ရှိရင်ထိုးဗြဟ္မဘုံမှာကတ်မဲ့တဏှာနော်ဗြဟ္မဘုံမှာဗြဟ္မဘုံ20မှာတဏှာကတ်အောင်ပါပဲဒါတော့ဗြဟ္မဘုံ20မှာကတ်နေတဲ့ဗြဟ္မဘုံ20မှာဘဝဖြစ်ဒုက္ခဖြစ်နေတာပဲဒါတော့အဲ့ဒီဘဝဖြစ်နိုင်ကြီးဒုက္ခဖြစ်နိုင်ကြီးကိုနော်အရတ္တမဲ့လဲပေါ်လိုက်တဲ့အချိန်ခါမှာထိုဖြစ်နိုင်ပွဲရှိသော အနုတ္တယကိလေသာဓာတ်သေ၏အနုတ္တယဓာတ်အနုတ္တယဆိုတာက ဓာတ်အဖြစ်နဲ့ကိန်းတာတကယ်မရှိဘူးတကယ်မရှိဘူးဒါတော့ရတ္တမဲ့နဲ့နိဗ္ဗာန်ကိုမြင်လိုက်တဲ့အချိန်ခါမှာနော်ထိုတဏှာဖြင့်ဖြစ်နိုင်ခြေရှိသောတဏှာတွေပေါ့နော်ဒီလက်ကြံတဏှာရဲ့စွန့်အင်တတ္တိရဟန္တာမဖြစ်သေးခင်ကတော့ဗြဟ္မဘုံမှာ20မှာကတ်တဲ့တဏှာမရှိဘူးလားရှိပါတယ်ဗျာရှိတယ်အဲ့ဒီတဏှာတဏှာကရတ္တမဲ့ဖြစ်တဲ့အချိန်ကမှာ तू ကဗျိုင်သူမဖြစ်ဘူးသို့တော့ နော်သူကရတ္တမေလဲပေါ်လိုက်ရောစောစောလေးတုန်းကရတ္တမေမပေါ်ခင် ကာလအချိန်ထိထိုတနာကဂုတ္တရူပနာတိရှိတယ်ဂုတ္တရူပနာတိကတ်လိုက်လာတော့ဟောဒီအစိမ်းချောင်းလိုင်းလိုက်ပေါ့ဗျာပြောမယ်ဆိုရင်တော့ border line နဲ့ပြောဟောဒီအစိမ်းချောင်းလိုင်းနဲ့ဒီသူကတ်လိုက်လာတာနော် နော်ဒါတော့ဒီနေရာလဲရောက်ရောအရတ္တမေလဲဒီနေရာလဲပေါ်ရော နော်အဲ့ဒီမှာသူ့ရဲ့ရှင်သန်မှုအနုတ္တိယဓာတ်တွေဒီလုံးဝအမြစ်ပါခြောက်ပြီးတော့မှ တခါတည်းဓာတ်သေးသွားတာဆိုတော့တဏှာကိုတက်ရိုက်တတ်တာမဟုတ်ဘူးတက်ရိုက်မြင်တာကနိဗ္ဗာန်ထိုနိဗ္ဗာန်ကိုမြင်လိုက်တဲ့မြင်လိုက်တဲ့အရတ္တမေရဲ့တတ္တိကြောင့်မလို့တဏှာရဲ့ potentiality ခေါ်မှာပေါ့နော်တဲ့ तू က lit energy အနုတ္တိယဆိုတော့ lit energy က possibility ကအဲ့ဓာတ်တည်သွားတာအဲ့ဒီဓာတ်ကိုအနုတ္တိယဓာတ်အနုတ္တိယကိလေသာလို့ခေါ်တယ်နားလည်ပြီနော် တင်ပါဗျာဒါတော့တဏှာတတ်တယ်တဏှာတတ်တယ်ဆိုတဲ့နေရာမှာအရတ္တမေပေါ်တဲ့ချိန်မှာတဏှာမရှိပါဘူးတဏှာပေါ်လို့မရဘူးဘာဖြစ်လို့လဲမက်ပေါ်နေလို့ဒါတော့ထိုမက်ပေါ်လိုက်တဲ့တကြောင်ဟောဒီမက်မက်အဲ့ဒီအရတ္တမေရဲ့တတ္တိကြောင့်မလို့အရှိန်ကြောင့်မလို့နော်စောစောကတဏှာနော်ရှိနေတဲ့တတ္တိတွေတဏှာရဲ့တတ္တိတွေအနုတ္တိယတတ္တိလို့ခေါ်တယ်နော်အနုတ္တိယဓာတ်တွေတည်သွားတာဆိုတော့ message ပေါ်တယ်တိုက်ရိုက်မြင်တာကနိဗ္ဗာန် ဒါတော့ဟောဒီ message ပေါ်လိုက်တဲ့အချိန်ခါမှာ message ရဲ့တတ္တိစွမ်းအင်ကြောင့်အာပါဝါအားကြီးလွန်းလို့တဏှာရဲ့နော်နောက်ထပ်ထုတ်လို့မဲ့ဟာတွေထုတ်လို့လို့မရတော့ဘူးတဏှာရဲ့မူရင်းကိုယ်ကသေသွားတယ်တဏှာကိုယ်တိုင်သေရင်တဏှာကထုတ်မဲ့ဘဝလည်းသေသွားပါလေသေသွားပြီဟုတ်တော့မလား producer သေသွားပြီလေနောက်ထပ်ဘာမှ product တွေမလာတော့ဘူးဟုတ်တော့မလားလို့ထုတ်လို့သူသေရင်ထုတ်လို့တဲ့ကုန်တွေလည်းတခါတည်းပါသွားတာပဲနော်အဲ့ဒါလေးကိုတော့မှတ်ခဲ့ပါ နော်မက်ကြတဲ့အချိန်ခါမှာနိဗ္ဗာန်ကိုသာမြင်ပါတယ်သို့တော်ထိုမဲ့ရဲ့စွန့်ရင်တတ္တိကြောင့်ဆံရကိလေသာတွေကသက်ဆိုင်ရာသက်ဆိုင်ရာသက်ဆိုင်ရာကိလေသာတွေအနုတ္တိယဓာတ်တွေကသေးသေးသေးသေးသေးသေးသွားတယ်ဒါကိုအနုတ္တိယကိလေသာလို့သုံးပါတယ်နော်ဒီမှာအဲ့တော့ကောင်းပြီနော်အဲ့ဒီနေရာလေးပြီးပြီဆိုတော့နည်းနည်းလေးရှေ့ဆက်လိုက်ကြအောင်ဆိုဗျာနည်းနည်းလေးတော့စိတ်ရှည်ကြပါနော်ဒီအကြောင်းတွေပြောရတာကတော်တော်လေးလက်ပေါက်ကပ်ပါတယ်နော် မိမိတို့စာသဘောတစ်ခုတည်းနဲ့စဉ်းစားလို့မရဘူးပေါ့နော်အဲစာလေးတစ်ခုတည်းဖတ်လို့မရဘူးတဘာဝကြကြလေးလည်းစဉ်းစားပြီးတော့နော်နားထောင်မှမှတ်မိမှာဒါတော့ကောင်းပြီထိုအရတ်ဒီအရတ်တမဖြစ်နိဗ္ဗာန်ကိုမြင်လဲသောခဏ၌ဆိုတာလေးနဲ့ရှင်းသွားတာနော်ထိုပုဂ္ဂိုလ်တန်၌ရှိသောတဏှာမှာအကျွင့်မဲ့ချုပ်သူအဲ့တဏှာကိုအနုတ္တယတဏှာပေါ့နော်အနုတ္တယကိလေသာလို့မှတ်ပါ तू ကအနုတ္တယဆိုတဲ့သဘောကလေ သူကတကယ်လို့ဒါမဲ့နဲ့မတတ်သေးဘူးဆိုလို့ရှိရင်သူ့ရဲ့ဓာတ်တွေကအကြောင်းတိုက်ဆိုင်တဲ့ပေါ်ပေါ်လာမှာအကြောင်းတိုက်ဆိုင်တဲ့အကြောင်းတိုက်ဆိုင်တဲ့လောဘဓာတ်ရှိရဲ့လူကျင်စရာလေးအာယုံမြဲလိုက်တိုင်းနဲ့လောဘကပေါက်နေဆိုပေါ်လာတာနော်ဒေါသမတည်သေးတဲ့ဒီကြောင့်ကိုမကြိုက်တာတွေ့တဲ့ဒေါသကဖက်ခနဲ့ပေါ်လာအဲ့ဒါကြောင့်အကြောင်းတိုက်ဆိုင်တဲ့တိုက်ဆိုင်တိုင်းပေါ်လာနေတဲ့ဓာတ်ကိုအနုတ္တိယဓာတ်လို့ခေါ်တယ်ဒါတော့အဲ့ဒီပေါ်လာနိုင်ပွဲရှိတဲ့ဒီ little energy ပေါ့အဲ့ဒီ energy တွေတည်သွားတာသူကတော့ ဒီနေရာမှာအနုတ္တယဆိုတာကလေစာလိုပြောရင်ဥပတ်တီဘင်ဒီလိုရှိနေတာမဟုတ်ဘူးနော်ဥပတ်တီဘင်ဆိုလို့ရှိရင်အခုလောလောဆယ်ပေါ်နေတာပြောတာဒါတော့ तू ကဘာလဲဆိုရင်အနုတ္တယဆိုတာဥပတ်တီဘင်ဆိုတဲ့သဘောမျိုးအနေနဲ့စိတ်တွေတော့ process တွေဖြစ်မနေဘူးဖြစ်မနေတော့လဲထိုပုဂ္ဂိုလ်ရဲ့တဏ္ဍာမှာအရတ္တမကြီးအရတ္တမဉာဏ်ကြီးကပေါ်လာပြီဆိုတော့ထိုပုဂ္ဂိုလ်ရဲ့တဏ္ဍာမှာရှိနေတဲ့အနုတ္တယတ္တိကတည်သွားတာဆိုတော့နော် ဒီတဏတဏသေးပုံလေးဒီနီးနေမှတ်ထားနော်တဏသေးပုံအဲ့ဒီလိုပဲဒါကြောင့်မလို့မြင်လိုက်တာကမက်ကြတဲ့အချိန်ခါမှာမြင်တာကတက်ရမြင်တာကနိဗ္ဗာန်ရဲ့အငြိမ့်ဓာတ်ဒါတော့အဲ့ဒီနိဗ္ဗာန်ကိုမြင်လိုက်တဲ့အရတ္တမေရဲ့စွန့်ရင်တတ္တိကြောင့်မလို့ပဲသူ့ရဲ့တဏ္ဍာမှာရှိနေတဲ့အနုတ္တိယကိလေသာဓာတ်တွေကခန်းရောကဲချုပ်ရောပြီးရောဒါတော့တဏှာချုပ်တယ်ဆိုရင်တဏှာကထုတ်လို့မဲ့ဘဝခန္ဓာတွေလည်းချုပ်ရောနောက်ထပ်မလာတော့ဘူးเนาะအဲ့ဒီမှာနိဗ္ဗာန်ပဲ ဒါကြောင့်တက်ကာယခေါ်တက်ကာယခေါ်ဘဝခန္ဓာကိုဖန်တီးတိဆောက်တတ်သောတဏှာဒီနောက်ထပ်ဘယ်တော့မှဖြစ်ခွင့်မရှိတော့ပေတဲ့ထိုနိဗ္ဗာန်ကိုတဏှာရဲ့အကျွမ်းမဲ့ချုပ်ရာလို့ခေါ်ပါတယ်ဆိုတော့တဏှာရဲ့အကျွမ်းမဲ့ချုပ်ရာဆိုတာကိုဘာလို့ခေါ်တယ်လဲဆိုတော့နိဗ္ဗာန်လို့ခေါ်တယ်ဒီလိုပဲမဟုတ်လားလို့ပြမဗျာဒီပဲအဲ့ဒါရောက်သွားတယ်နော်တဏှာကဒုက္ခဖန်တီးသူနိဗ္ဗာန်ကဒုက္ခငြိမ်းရာ ငင်းချင်းငင်းချင်းသဘောလေးတတ်တည်ပဲနော်ဂုံတတ်တည်လေးပဲရှိတယ်တကောင်ထဲမရှိဘူးနော်ဒါတော့နိဗ္ဗာန်ကိုဒီလောက်ဆိုနေနည်းနည်းလေးတော့ရိပ်မိလောက်ပြီလို့ထင်ပါတယ်ပြမဗျာအဲမဆိုးပါဒါဆိုရှေ့သွားတယ်ဒါဆိုရှေ့သွားလိုက်ကြတယ်တဘာဝတရားတွေပြောတာအမတန်လင်းနေပါတယ်နော်စိတ်ရှိရှိလင်းနေတာနားထောင်ကြပါဟောဦးစင်းလည်းပဲလွယ်တယ်ဆိုတော့ဟောလကားရှည်ပြောမနေပါဘူးခက်လို့ပဲခက်လို့အချိန်ယူပြောတာကဲနောက်တစ်ပတ်ဖတ်ကြစို့ဗျာ မှတ်ချက်ဆိုတာလေးဖတ်ပေးပါမှတ်ချက်နိရောဓချုပ်ငြိမ်းခြင်းဟူသည်ဥပါဒါနဲ့ခန္ဓာဟူသောယုံနံတို့ဤချုပ်ချင်းငြိမ်းခြင်းပင်ဖြစ်သည်ဤချုပ်ချင်းသည်လည်းယုံနံယုံနံများဖြစ်ပြီးလေချုပ်သွားသလိုချုပ်သည်မဟုတ်အကြောင်းကိရိတာများဖြစ်ခွင့်မရှိတော့ပဲကင်းငြိမ်းပြီးအကျိုးခန္ဓာ၅ပါးဒုက္ခသစ္စာတရားချုပ်ငြိမ်းကင်းမြတ်သွားခြင်းကို နိရောဓသစ္စာနိဗ္ဗာန်ဟုခေါ်၏ဥပမာအားဖြင့်လောင်စာမရှိတော့သဖြင့်မင်းငိမ့်သွားခြင်းမျိုးကဲ့သို့ပင်သည်တနည်းအားဖြင့်ပရိစ္ဆသမုပ္ပါပฏิလုံနှင့်နိဗ္ဗာန်ဤသဘောနှင့်အတူတူပင်ဖြစ်၏အကြောင်းတရားများအစစ်စစ်ချုပ်ခြင်းကြောင့်အကျိုးတရားများအစစ်စစ်ချုပ်သွားခြင်းသာဖြစ်၏အဲဟုတ်ပြီဗျာအဲ့ဒါလေးမှတ်ထားပါဦးနော် ပထမပိုက်ကလေးကိုရှင်းပြပါမယ်နိရောဓချုပ်ငြိမ်းခြင်းနော်ဒါတော့နိဗ္ဗာန်ကိုလေအဲ့ဒီနိရောဓဆိုတဲ့စကားလုံးလေးကိုဟောမြန်မာပြန်တဲ့အခါမှာချုပ်ငြိမ်းခြင်းဆိုတဲ့အဓိပ္ပာယ်လေးနဲ့မှတ်ကြပါနော် ချုပ်ငြိမ်းခြင်းသဘောလေးတက်တက်ပဲနော်ဟောတချို့စာပေတွေမှာတော့ချုပ်ငြိမ်းရာတို့ချုပ်ငြိမ်းကြောင်းတို့စသည်ရှိတယ်အဲ့ဒါတော့အဲ့ဒါတွေကဟော ဟိုဗာတင်စားပြောတဲ့နေရာတွေနိဗ္ဗာန်ရဲ့သဘောပရမတ်ထာကိုတဘာဝကိုမရောက်ဘူးနိဗ္ဗာန်ရဲ့သဘောတဘာဝကချုပ်ငိမ့်ခြင်းလို့ဦးဇင်းတို့ချင်းဆိုတဲ့စကားလုံးနဲ့အဆုံးသတ်ပါတယ်ပရမတ်သဘောမှန်ရင်ပရမတ်ထာသဘောမှန်ရင်အမြဲတမ်းနော်သူကလှုပ်ဆောင်တတ်တဲ့သဘောတဘာဝလည်းမရှိဘူးပြုလုပ်တတ်တဲ့သဘာဝလည်းမရှိဘဲနဲ့သူ့ရဲ့ဟိုဘာခေါ်မလဲအချင်းအရာလေးတစ်ခုပဲရှိတယ်အဲဒါကြောင့်ချုပ်ငိမ့်ခြင်းဆိုတာလေးနဲ့မှတ်ပါနော်ချုပ်ငိမ့်ခြင်းချုပ်ချင်းပဲတကယ်တော့နော်အဲ့ဒီလိုလေးမှတ်လဲအဲ့ဒါနေနိရောဓရဲ့ တဘာဝအစစ်ပဲဒါကြောင့်ခြုံငင်းခြင်းဆိုတာကတဲ့ဥပါဒာနဲ့ခန္ဓာဟူသောယုံနာဥပါဒာနဲ့ခန္ဓာဟူသောယုံနာတို့ဤချုပ်ခြင်းငြိမ့်ခြင်းနော်ဒါတော့ချုပ်တာနဲ့ငြိမ့်တာနှစ်ခုပေါ့ဗျာသူတွဲသုံးပါတယ်ချုပ်ခြင်းငြိမ့်ခြင်းပဲဖြစ်ဤဒါတော့ဏိရောဓဆိုတာဘာလဲဆိုရင်နော်ယုံနာတို့ရဲ့ချုပ်ငြိမ့်ခြင်းကိုပြောတာပါတဲ့ဒါတော့ချုပ်ခြင်းဒီလေယုံနာများဖြစ်ပြီးလျင်ချုပ်သွားသလိုဟော gain ဒါလေးလဲနော်တခုထပ်မှတ်မယ် ဘုရားတို့အခုယုံနာတွေကအခုဖြစ်ပြီးရင်ဖြစ်ပြီးရင်မပြည့်ရဘူးလားပြည့်ရပါတယ်ဗျာဖြစ်ပြီးပြည့်ရတာပဲဒါတော့ယုံနာနေမှာလည်းပဲဒါကအမြဲတမ်းအခုဦးစင်းတို့ဒါပြောဆိုနေတယ်အဲ့ပြောဆိုနေတဲ့အချိန်တုန်းမှာယုံနာနေမရင်နေလောက်တခါတည်းဖြစ်ချုပ်ဖြစ်ချုပ်ဖြစ်ချုပ်ဖြစ်ချုပ်တို့လိုဖြစ်ပြီးချုပ်ဖြစ်ပြီးချုပ်ဒီနေ့ဖြစ်ပြဖြစ်ပြဒါတော့ယုံနာလက်ရှိပစ္စုပန်ယုံနာနေလည်းဖြစ်ပြီးရင်ပြည့်ရတယ်ဖြစ်ပြီးရင်ချုပ်ရတယ်ဒါတော့ပစ္စုပန်ယုံနာနေချုပ်ချင်းကလည်းမရှိဘူးလားရှိပါတယ်ဗျာဒါပေမဲ့ပစ္စုပန်ယုံနာနေချုပ်တာကချုပ်ပြီးရင်ထပ်ပြီးတော့ ဖြစ်ပါတယ်ဗျာအဲထပ်ဖြစ်တယ်မရဘူးလို့ပြောတာနော်ဒါတော့ချုပ်ဆိုတဲ့သကလုံးချင်းတူပေမဲ့တဘာဝကြတော့မတူဘူးတဘာဝကမတူဘူးယုံနာတို့ရဲ့နော်ချုပ်တယ်ငိမ့်တယ်ဆိုတဲ့သဘောကနော်လက်ရှိဖြစ်ပြီးသားယုံနာအခုနော်ထားပါတော့ဗျာအခုနံပါတ်1ဖြစ်တယ်နံပါတ်1ဖြစ်ပြီးတဲ့အခါမှာနံပါတ်1တော့ဟုတ်တယ်ချုပ်တယ်ပြန်မလာဘူးဒါပေမဲ့နံပါတ်1နောက်မှာနံပါတ်2ကကတ်လိုက်မလာဘူးလား လိုက်လာပါတယ်ဗျာဟောနံပါတ်2ချုပ်သွားပြန်တယ်နံပါတ်3ကကတ်လိုက်မလားဘူးလားလိုက်လာပါလိုက်လာတယ်ဒါတော့တို့ရဲ့တက်ကချုပ်တာရဲ့နောက်မှာ2ရှိတယ်2ရဲ့ချုပ်တာနောက်မှာ3ရှိတယ်ဆိုတော့ဒီဒီယုံနံတို့ရဲ့ဖြစ်စဉ်ယုံဖြစ်ဆဲယုံနံတို့ရဲ့ချုပ်တယ်ဆိုတဲ့သဘောကအဖြစ်မရဘူးအဖြစ်ဖြစ်စဉ်ကြီးရက်သွားရဲ့လားမရက်ပါဗျာမရက်ဘူးဒါကြောင့်မလို့ဖြစ်ဆဲယုံနံတို့ရဲ့ချုပ်ခြင်းသည်ဖြစ်စဉ်ရက်မသွားဘူးချုပ်တာကသူ့တစ်ခုတည်းပဲချုပ်တယ်ဟုတ်တယ်ချုပ်ပြီးသားဟာဘယ်တော့မှပြန် ပြန်မပေါ်ပြန်မဖြစ်ဘူးဒါကတော့ဟုတ်တယ်သို့တော့ထိုချုပ်သွားတဲ့ယုံနံနေရာမှာအကြောင်းကျိုးစွန့်ရင်တတ္တိတွေကမကုံသေးဘူးစွန့်ရင်တတ္တိတွေမကုံသေးတော့နော်စိတ်တည်းဖြစ်စင်မှာအနန္တရတတ္တိနဲ့ဒီစိတ်ပြီးနောက်စိတ်ဒီစိတ်ပြီးနောက်စိတ်တခါတည်း तू က तू ချုပ်တာနဲ့နောက်နောက်စိတ်နေရာယူလို့ရအောင်တန်းပြီးတော့တခါတည်းတကားဖွင့်ပေးခဲ့တာတန်းပြီးတကားဖွင့်ပေးခဲ့တာဒါတော့နောက်စိတ်ကတန်းဝင်တာပဲဒါကြောင့်မလို့ရှေ့စိတ်ချုပ်တယ်နောက်စိတ်ဖြစ်တယ်ရှေ့စိတ်ချုပ်တယ်နောက်စိတ်ဖြစ်တယ်ဒါတော့ရှေ့အချုပ်ဒီ तू ပြန်မပေါ်တော့လဲ तू က အကောင်းချုပ်တာမဟုတ်ဘူးနောက်ဟာကိုဖွင့်ပေးခဲ့တာပါအဲဖွင့်ပေးခဲ့တာဖွင့်ပေးခဲ့တော့ဖြစ်စဉ်ကြီးကရက်သေးလားမရက်ပါဗျာမရက်ဘူးဒါကြောင့်မလို့အဲ့ဒီလိုမျိုးယုံနံတို့ရဲ့ဖြစ်ပြီးလင်ချုပ်သွားလိုမျိုးချုပ်တာပြောတာမဟုတ်ဘူးတဲ့နိဗ္ဗာန်ရဲ့အချုပ်ပြောတာကဟောဒီဒုက္ခဆိုရဲနော်တက်ကာယလို့ခေါ်တဲ့ဒုက္ခသစ္စာကြီးယုံနံအစဉ်တန်းကြီးနော်ဖြစ်အောင်လှုပ်ထားတဲ့ကိလေသာဖြစ်အောင်လှုပ်တဲ့ကိလေသာအမှန်က ယုံနံတက်တက်ထက်ယုံနံကိုဖြစ်အောင်လုပ်တဲ့ကိလေသာကအကြောင်းမဟုတ်လားတင်ပါဗျာဒါတော့အကြောင်းဆိုတော့ထိုယုံနံကြီးဖြစ်စဉ်ကြီးနော်ရက်ချင်ရဲ့ယုံနံကြီးကိုသွားရက်ဖို့မကြိုးစားနဲ့သူ့ကိုဖြစ်အောင်လုပ်တဲ့တဏှာကိုပဲရက်အောင်လုပ်ရမှာမဟုတ်လားလို့တင်ပါဗျာဒါကြောင့်မလို့တဏှာဒီအကြောင်းဒါကြောင့်အကြောင်းကိလေသာကိုနော် နိဗ္ဗာန်ရောက်တဲ့နိဗ္ဗာန်လို့ဆိုတဲ့အခါကျနိဗ္ဗာန်ရောက်တယ်လို့သုံးကြပါစို့ဗျာရောက်ရနေရာမရှိတော့လဲရောက်တယ်လို့ပဲသုံးကြပါစို့နိဗ္ဗာန်ကိုရောက်တဲ့ချိန်ခါမှာတဏိယန္တာဖြစ်တဲ့ချိန်ခါမှာနော်ဒီအကြောင်းကိလေသာတွေဖြစ်ခွင့်မရှိတော့ဘဲနဲ့နိဗ္ဗာန်ရောက်တဲ့ပုံကိုပေါ့လေအကြောင်းကိလေသာတွေဖြစ်ခွင့်မရှိတော့တဲ့အတွက်ကြောင့်မလို့ထိုကိလေသာကနေတီထောင်ဖန်ဆီးပြုလုပ်ပေးတဲ့ယုံနာခန္ဓာ၅ပါးနောက်ထပ်ထပ်ပေါ်ပါအောင်မလားမပေါ်ပါဗျာမပေါ်ဘူးဒါတော့ယန္တာတို့ရဲ့စုတိစိတ်နောက်မှာနော် ဒါသုတိစိတ်ကြတယ်ဆိုကြပါစို့ဒါတော့သုတိစိတ်ကြတဲ့အချိန်ကမှာထုံးစံကတော့ဟောဒီသုတိစိတ်ဒီသူရှင်မှာကံကာမနိမေဂတိနိမေဒီသုံးခုတည်းတစ်ခုခုသူကကင်ပြီးတော့မှဒီသုတိစိတ်ကြတယ်ဟောဒီသုတိစိတ်ကလေးဖြစ်ပြီးတိုင်းနဲ့နောက်ကပဋိတန်တိစိတ်တန်းကပ်ပါလာတာပဲဆိုတော့ဘဝကဖြစ်တယ်ရရဲ့လားမရပါဘူးမရဘူးတန်းသွားတာပဲတခါလဲဇက်တဲ့တန်းသွားတာပဲအဲ့ဒီလိုမျိုးအဲ့တော့တန်းသွားတဲ့ခါကျတော့ဒီရန်တာတို့ရဲ့သုတိစိတ်ကြတဲ့အချိန်ခါကျတော့သူကနောက်ထပ်နော် ဒီရန်တာမှာဆွဲလန်းတတ်တဲ့ကိလေသာအဲဆွဲလန်းတတ်တဲ့တဏှာရှိသေးလားမရှိတော့ပါဗျာတဏှာမရှိတော့တဲ့အတွက်ကြောင့်မလို့သူ့ရဲ့စိတ်ထဲမှာဆွဲလန်းစရာကံတော်၎င်းကံကမ္မနိမဂတိနိမတကထားပါတော့ဗျာတခုခုအာယုံပေါ်ပါအောင်မလားမပေါ်တော့ပါဗျာမပေါ်ဘူးပေါ်တာတဏှာကြောင့်ဒါတော့ရန်တာတွေမှာတဏှာမရှိတဲ့အတွက်ကြောင့်စွတုစေလဲကြရောနောက်ထပ်ဘဝတစ်ခုကိုဖန်တီးပြီးတော့တော့ပို့ပေးဖို့တော့အာယုံကမပေါ်တော့ဘူးအဲ့ဒီမှာတင်မဲ့ သုတိစိတ်နဲ့သုတိစိတ်ရဥပတ္တိဘဲဆိုတဲ့နေရာလေးလဲဆုံးရော သူ့ရဲ့ကြံတဲ့ရုပ်အကျွင်းလည်းပဲအားလုံးနောက်ဆုံးနောက်ဆုံးတကယ်နောက်ဆုံးမှနောက်ဆုံးအချုပ်ဖြစ်သွားတယ်နော်အဲနောက်ထပ်ပြန်ပြီးတော့ဖန်တီးစရာအဲဖန်တီးရှင်တဏမရှိတော့လို့နော်ဒါကြောင့်ရုပ်တင်နံနေဆက်မဖြစ်တော့ဘူးတဲ့ဒါတော့ဒီနေရာမှာတဏသေးလိုက်တဲ့အချိန်ကနော်ဒါနိဗ္ဗာန်စတွေ့ပြီ သို့တော်လည်းပဲဒီသူသူတိဆောက်ထားကြတဲ့ဒီခန္ဓာအိမ်ကြီးတော့မကြံခဲ့ဘူးလားကြံခဲ့ပါလေကြံတယ်ဒါတော့အဲ့ဒါကခန္ဓာခန္ဓာကြီးကိုတော့ဟိုရင်ကြံခဲ့သေးတာပေါ့လေအဲ့တော့အဲ့ဒီခန္ဓာကြီးနဲ့ရန်တာကဆက်ပြီးတော့မှသူ့ရဲ့တက်တန်းရှိသမျှဆက်အသက်ရှင်နေတယ်ဒါတော့သူ့ရဲ့တက်တန်းကုန်လို့ပြိဋိဘံပြုတဲ့ချင်းကြတော့နောက်ဆုံးပြိဋိဘံနာသုတိစေလဲကြာရော့နောက်ထပ်အာယုပြုစရာဆွဲလန်းစရာတဏမရှိတဲ့တို့တွေကြောင့်အာယုနဲ့မဘာမှမပေါ်တော့ဘူးသုတိစိတ်နဲ့ပြိုင်ပြီးတော့မှ အပြည့်အပိုင်ချုပ်သွားလေပြီးတော့ဒီနေ့အပြည့်ပိုင်ငြိမ်းသွားလေရောထိုအခိုက်မှာမဟာထိုခိုက်ကိုတော့မဟာပရိနိဗ္ဗာန်လို့သုံးတယ်နောက်ဆုံးအမျက်ဆုံးနိဗ္ဗာန်ပေါ့နော်ဘာအကျွင့်ကြံမှမရှိတော့ဘူးအဲဒါကြောင့်အနုပါတိတေတာနိဗ္ဗာန်ဘာနိဗ္ဗာန်နဲ့လဲအနုပါတိတေတာနိဗ္ဗာန်ပါအနုပါတိတေတာနိဗ္ဗာန်နဲ့ဒါကြောင့်နိဗ္ဗာန်ရဲ့ချုပ်ချင်းဆိုတာကနော်အကြောင်းကိလေသာတွေချုပ်ငြိမ်းသွားတဲ့အတွက်ကြောင့်နောက်ထပ်အကျိုးကိလေသာတွေဘယ်တော့မှပြန်ပေါ်မလာတာကိုပဲ နိရောဓသစ္စာနိဗ္ဗာန်လို့ခေါ်ပါတယ်တဲ့ဥပမာပြောရမယ်ဆိုလို့ရှိရင်တော့နော်လောင်စာတွေစီရောမိစာရောပေါ့နော်ဟော စီမိကွက်ကလေးထဲမှာထည့်ထားတော့နော်မိစာလဲကုံစီလဲကုံဆိုရင်နော်နောက်ထပ်မိရှိသေးလားမရှိတော့ပါမရှိတော့ဘူးစီလဲကုံပြီမိစာလဲကုံပြီဆိုတော့စောစောကဒီနေရာမှာစီနဲ့မိစာမကုံခင်ကဘာရှိလဲဟော ဒီတန်ဟိုလောင်မြိုက်နေပါတယ်အေးမီးလောင်တယ်မီးရှိတယ်လေမီးရှိတယ်လေဘာဖြစ်လို့လဲစီလည်းရှိတယ်မီးစာလည်းရှိတယ်အဲကြောင့်မီးလောင်တယ်ဒါတော့မီးလောင်နေတယ်ပြောကြပါစို့ဒါတော့အခု तू လောင်တာကဘာကိုအမေပြုလောင်တယ်ဆိုစီနဲ့မီးစာကြောင့်လောင်တာကဲထိုမီးဒီစီနဲ့မီးစာပေါ်မှာအမေပြုနေတယ်ဆိုတော့စီနဲ့မီးစာကုံသွားတဲ့အချိန်ခါမှာဆက်လောင်လို့ရသေးလား လောင်ခွင့်မရှိတော့ပါဗျာလောင်ခွင့်မရှိတော့ဘူးလောင်စရာမရှိတော့ဘူးမရှိတော့အဲ့ဒီစီမီခွက်ကလေးနေရာဘာလေးဘာကြံခဲ့တယ်လဲဆိုတော့အငိမ့်တက်ကြံတယ်ဘာကြံလဲအငိမ့်တက်ကြံပါလေဗျာအေးအဲ့ဒါနဲ့တူတယ်တဲ့နော်စောစောတုန်းကတော့ယုံ nant ခန္ဓာတွေလောင်မြိုက်နေတယ်နော်ဒါတော့ယုံ nant ခန္ဓာတဏသူ့ရဲ့အကြောင်းတဏသေးတော့နောက်ထပ်ယုံ nant ခန္ဓာမဖြစ်တော့တဲ့ခါမှာယုံ nant ခန္ဓာဖြစ်စဉ်ကြီးလောင်မြိုက်မှုကြီးငြိမ့်သွားတာဟောဒီငြိမ့်တာကိုပဲဘာလို့ခေါ် နိဗ္ဗာန်ခေါ်ပါတယ်နိဗ္ဗာန်လို့ခေါ်ပါတယ်ဒါကနိဗ္ဗာန်ခေါ်ပုံတစ်မျိုးပေါ့နော်နောက်တစ်ခုကတော့ဦးဇင်းတို့ဟိုးကအင်္ဂုတ္တရာအင်္ဂုတ္တုကျမ်းထဲမှာဒိဋ္ဌာယနာတုတ်ဆိုတာရှိတယ်ဒိဋ္ဌာနာတုတ်ကောင်းပါတယ်သူလဲနော်အာရင်တော့နောက်အဲအခွင့်ကြုံရင်တော့နော်သင်ပေးပါဦးမယ်အဲ့ဒီဒိဋ္ဌာနာတုတ်ထက်မှာနိဗ္ဗာန်ကိုတရုပ်ဖော်တော့ဗာနဲ့တရုပ်ဖော်လဲဆိုရင်နိဗ္ဗာန်ရဲ့တရုပ်ဖော်ကအလုံးသူရကြပါတယ်ပရိစ္ဆသမုပ္ပါဒီပฏิလုံနဲ့တူတယ်အဝိဇ္ဇာនិရောဓာသင်္ခါရនិရောဓော သင်္ခါရនិရောဓဝိညာဏនិရောဓဆိုပြီးတော့နောက်ဆုံးစစ်တဲ့စစ်တဲ့စစ်တဲ့စစ်တဲ့စစ်တဲ့သွားတာနောက်ဆုံးကြတော့ဒါနော်အာဒီဥပါဒာနိရောဓနော်ဘဝနိရောဓဘဝနိရောဓဇာတိနိရောဓဇာတိနိရောဓဇရာမရဏံဇရာမရဏံနော်မရဏမဟုတ်ဘူးဇရာမရဏံတောကပရိဒေဝဒုက္ခဒေါမနတုပါယတာနိရုဇန္တိဧဝမေတ္တတာကေဝလတ္တာဒုက္ခခန္ဓတ္တာ နိရောဓဟောတိဒါရတဲ့သူတွေဆိုတော့ရတာပေါ့လေမရတဲ့သူမရဘူးဆိုတော့ပြောမယ်ပြောချင်တာတခြားမဟုတ်ဘူးဒီနေရာမှာပရိစ္ဆသမုပ္ပါမှာအကြောင်းကျိုးအနေနဲ့လှည့်ပတ်ပြထားတဲ့ခါကျတော့မြတ်စွာဘုရားကပုဂ္ဂိုလ်တ attva တွေနော်ထင်မှတ်တယ်လို့ထင်မှတ်ရှိတယ်လို့ထင်မှတ်နေတာကိုအဲ့ဒီလှည့်ပတ်မှုဘဝခန္ဓာကြီးလှည့်ပတ်မှုထဲမှာဘာပုဂ္ဂိုလ်တ attva မှမရှိဘူးတဲ့ဒီနော်အဝိဇ္ဇာသင်္ခါရကြောင့်မလို့ပိဿုပံဘဝမှာဝိညာဉ်အောင်တလာတာဖတ်တာဝရဏဖြစ်တယ် နော်ဒါတော့ဖြစ်နေတော့အဲ့ဒါကနေနောက်ထပ်ပြီးတော့ဒါသူ့အကြောင်းပြုခံစားပြီးတော့မှတဏှာနော်တဏှာအကြောင်းပြုပြီးတော့မှဥပါဒံဖြစ်နောက်ကမ္မဘဝတွေလောက်တော့နောက်ထပ်ဇာတိဖြစ်တယ်ဆိုတော့ဇာတိဖြစ်ပြီးတဲ့ခါကျတော့အဲ့ဇာတိကြောင့်မှနောက်ထပ်တစ်ခါပြန်ပြီးတော့နော်အဝိဇ္ဇာတွေတစ်ခါပြန်လဲပတ်တော့ပရိသတ်သမုပ္ပါကလဲနေတာလဲနေတော့အစဘယ်နာမှမသိတော့ဘူးအစပြောက်ဒါကြောင့်ပရိသတ်သမုပ္ပါမှာအစဆုံးမရှိဘူးနော်ဟောဒီမှာခွဲ့ကိုမိုးကျော်မြင်ရမှာလားမြင်ရပါတယ်ညာအဲ့ဒီခွဲ့ရဲ့နှခမ်းဘယ်နာစ ရှင်ပြလက်မနာအစပါလေညာဟာခမရအဲ့ဒီလက်မနာခွက်အစလို့ဘယ်သူကခမရပြောတာလဲစားဖြေနော်အဆုံးမရှိပါဘူးဗျာခမရပြတာအစလို့ဒီနောက်မှာဘယ်နော်ဘယ်သူမှရေးမတော့ဒီမှာဘယ်သူမှရေးမတော့ဘယ်သူမှရေးမတော့ဒါလက်ကင်ပဲဒါလက်ကင်တာစလို့ဘယ်သူမှမပြောဘူးဟုတ်တော့မလားလို့ဒီမှာဗျာပြိဿတဘုပ္ပမှာအဲ့လိုပဲအစမရှိဘူး အဝိုင်းကြီးပဲဖြစ်နေတာနော်အဝိုင်းကြီးပဲဖြစ်နေတာအဲ့လိုပဲဘဝမှာဘယ်နာဆာမှမသိဘူးအဲ့လိုရှေလုံးလို့မြတ်စွာဘုရားကအနာမတက်ကဆိုတာအဲ့ဒါပြောတာတပ်ပင်ကျွတ်ညာနဲ့နောက်ကိုလိုက်တာလိုက်တာလိုက်တာလိုက်တာရှေလုံးမကရှေတဲ့အခါကျတော့နော်ဘဝရှေလုံးမကရှေတော့အော်အစတောင်ရှာလို့မရလောက်ရှေလျားပါလာပါလားလို့မြတ်စွာဘုရား conclusion ချလိုက်တာပဲနော်မသိတာမဟုတ်ဘူးအစကိုလိုက်ရှာတယ်လဲနေတဲ့ခါကျတော့ဒီခွက်ကြီးရဲ့နှခမ်းကြည့်သလိုပဲလဲသွားတာ ဘဝတုတ်တုတ်ကိုဆက်သွားတာသုတိပိရဲ့နောက်ကဘာလိုက်လာပရိသတ်နေပရိသတ်နေလိုက်တယ်ကဲပြီးရောလေဒါဘဝတစ်ခုဟိုဘက်နေဒီဘက်ဆက်သွားနေတာဒါတော့ရုပ်နဲ့သွားနေတာကတည်းကပရိသုတိသုတိသုတိပရိသတ်နေသုတိပရိသတ်နေဆုံးကမဆုံးတော့ဘူးနောက်ဆုံးနှစ်ချက်ပဲကျန်တယ်တေးလိုက်မွေးလိုက်တေးလိုက်သူမွေးလိုက်တေးလိုက်မွေးလိုက်တေးလိုက်မွေးလိုက်အဲ့လိုပဲဒါပဲကြံခဲ့တယ်ဒါတော့တေးလိုက်မွေးလိုက်နှစ်ခုလေးကိုလိုက်ရှာတယ်ဆုံးသေးလားမဆုံးပါဘူးမဆုံးဘူးအဲ့ဒါကိုပြောတာနော်အဲ့ဒါကြောင့်မလို့နောက်ဆုံးဘယ်ကြမှာလဲဆိုတော့ gain သူအကြောင်းအဝိဇ္ဇာချုပ်တော့ဆိုတာအဝိဇ္ဇာချုပ်လို့သင်္ခါရချုပ်တယ်သင်္ခါရချုပ်ခြင်းကြောင့်ဝိညာဉ်ချုပ်တယ်ဆိုအဲ့ကြမှာသွားတဲ့ခါကျတော့နောက်ဆုံးကျတော့ဧဝမေတ္တာကေဝလတ္တဒုက္ခခန္ဓာတာဟောဒီဒုက္ခဆိုတဲ့အစုကြီးနိရောဓဟောဒီချုပ်သွားတာတဲ့။ကဲဖြစ်တော့လေဒုက္ခအစုကြီးဖြစ်နေတာတဲ့။ချုပ်သွားတော့လေဒုက္ခအစုကြီးချုပ်သွားတာတဲ့။ကဲအဲ့ဒီဒုက္ခအစုကြီးဖြစ်ပြီးဒုက္ခအစုကြီးချုပ်တဲ့တက်မှာယောက်ျားမိန်းမပုဂ္ဂိုလ်တ attva သူငါလက်ပြဇေဝဆိုတာရှိသေးလား မရှိပါဗျာမရှိဘူးဒါမြတ်စွာဘုရားအဲ့ဒါကိုပြခြင်းလို့ဒါကြောင့်မလို့နိဗ္ဗာန်ရဲ့သဘောထဲမှာတဲ့ပရိစ္ဆသမုပ္ပါယပฏิလောအဝိဇ္ဇာချုပ်ခြင်းကြောင့်နော်သင်္ခါရနော်ချုပ်ငင်းခြင်းပြည်စည်းဤနော်အဲ့ဒီလိုမျိုးသွားတယ်ဒါကြောင့် तू ကဘာနဲ့တူလဲဆိုရင်ဒီမှာပြောတာကတော့နော်သူ့ရဲ့စာသဘောရလွယ်အောင်မြင်အောင်လို့အဝိဇ္ဇာချုပ်လို့သင်္ခါရချုပ်တယ်သင်္ခါရချုပ်လို့ဝိညာဉ်ချုပ်တယ် bla bla bla bla နောက်ဆုံးကြတော့ဇာတိချုပ်တယ်ဇာတိချုပ်တော့တောကပိတော့ဒုက္ခဒေါမနတချုပ်တယ်လို့ပြောတာနော် တကယ်တမ်းကျတော့အဝိဇ္ဇာချုပ်တယ်ဆိုအကုန်လုံးပါသွားပြီ။ဘာနဲ့တူလဲဆိုလို့ချင်းဟိုဦးဇင်းတို့ကလေးတွေဆိုတာဗာလဲ domino effect နဲ့တူတယ်။ domino effect ဆိုတာတစ်ခုလဲလိုက်တယ်ဆိုရင်နောက်ဟာတွေမရှိတော့ပါဗျာ။အကုန်ပါသွားတာမဟုတ်လားလို့။မှန်ပါဗျာ။အဲ့လိုပဲလေ domino effect လို့ပဲ။အဝိဇ္ဇာချုပ်ပြီလို့ပြောရင်ကြံတာတွေခံနိုင်ပါဦးမလား။မခံနိုင်တော့ပါဘူး။ခံနိုင်ဘူး domino effect လို့ပဲ။ဒါကြောင့်မလို့အဝိဇ္ဇာချုပ်တယ်ဆိုပြီးပြီတဲ့ပါသွားပြီးပြီတဲ့ ဒါပေမဲ့ဖြစ်စဉ်သဘောကိုမြင်အောင်လို့အဝိဇ္ဇာချုပ်လို့သင်္ခါရချုပ်တယ်သင်္ခါရချုပ်လို့ဝိညာဉ်ချုပ်တယ်လို့မြတ်စွာဘုရားဒါဖြစ်စဉ်ကိုပြောပြတာဟောစဉ်တကယ်ဖြစ်စဉ်ကြတော့အဝိဇ္ဇာချုပ်တယ်ဆိုတာနဲ့ကြံတာတွေအကုန်လုံးပါသွားပြီနော်ဒါကြောင့်မလို့အကြောင်းတရားများအစဉ်စဉ်ချုပ်ခြင်းကြောင့်အကျိုးတရားတွေအစဉ်စဉ်ချုပ်ခြင်းသဘောသဘောတဘာဝများဒါဖြစ်ပါတယ်ဆိုလိုချင်တာကောက်ချစ်ပြန်ချရင်နော်အကြောင်းသဘောတွေချုပ်လို့အကျိုးတရားများချုပ်သွား၏ ထိုချုပ်သွားတဲ့ထက်မှာပုဂ္ဂိုလ်မရှိတတ္တဝါမရှိသူငါမရှိယုံနာနှုတ်ဤသဘောကြောင်းကျိုးအကြောင်းတရားများချုပ်ခြင်းကြောင့်အကျိုးခန္ဓာများချုပ်ခြင်းများသာဖြစ်၏လို့ဒါပြောတာအဲ့ဒီချုပ်ခြင်းသဘောတည်ပင်လေနေပါမယ်တဲ့မျိုးကြီးလို့မပါဘူးเนาะ paradise လည်းမပါဘူးကံကောင်းပြီစကလုံးလေးတွေရှင်းကြဆိုเนาะနိဗ္ဗာန်ကြောင့်ဒီလောက်ဆိုရင်ရိပ်မိလောက်ပါပြီဗျာရင်လည်းပြောပြီးသားတွေရှိတာတော့အောက်ကတလုံးလေးဖတ်ပေးပါဦးစာကဆိုတာလေဒါကတော့တိတ် အဓိပ္ပာယ်နည်းနည်းပြောမယ်စာကနိဗ္ဗာန်အငြိမ့်တ်ကို မြင်လိုက်တော့အခါရှိသမျှတဏှာကို အပီးတိုင်ဆွတ်လိုက်တော့ဤတွေ့တာကန့်ကြီးလျက်လက်ကြံတဏှာဘာမှမရှိတော့ထို့ကြောင့်နိဗ္ဗာန်ကို စာကဟုလည်းခေါ်၏อืมဒါကြောင့်ဒါလေးကဓမ္မစစ်ကြာရတဲ့ပုဂ္ဂိုလ်တီးပြီးတာစာကောเนาะเนาะစွန့်ခြင်းဘာကိုစွန့်လိုက်တာလဲဆိုတော့ တဏှာကိုအပြီးတိုင်စွန့်လိုက်တာအပြီးဆိုတော့တခါတည်း once and for all ပြီးတော့တခါတည်းစွန့်လိုက်တာလေဒါတော့ဒုက္ခဖန်တီးရှင်ကနော်တဏှာမို့လားဒါကြောင့်မလို့တဏှာကိုလည်းစွန့်လိုက်ရောစွန့်လိုက်တဲ့နေရာမှာနာမည်ပြောင်းသွားတာပဲတက္ကမို့ကျော်ထူးထူးဆန်းဆန်းတော့မဟုတ်ဘူးနိဗ္ဗာန်ကစဉ်းစားကြည့်ရင်တော့လေတဏှာကို ခုနကမီးရှိတယ်မို့လားလို့ဒီဒီစီမီကိုတက်မှာမီးရှိတယ် အဲ့ဒီစီမင်းကွက်ထက်မှာရှိတဲ့မိချုပ်သွားတာကိုပဲလေအငိမ့်လို့မပြောဘူးလားဟုတ်ဗျာအေးဒါကိုပဲဒါအငိမ့်တယ်လို့ပြောလိုက်တာဒီတိုက်မယ်နော်ဟောဒီတဏှာကြောင့်မလို့ဖြစ်နေတဲ့ယုံနံလဲပတ်နေတယ်ဆိုတော့ဟောဒီယုံနံကြီးလဲပတ်အောင်လုပ်နေတဲ့အကာယကရှင်တဏှာကိုစွန့်လွတ်လိုက်တဲ့ဆိုတာနဲ့တပြိုင်နက်စွန့်လိုက်ပြီဆိုပြီးပြီပဲဒါငြိမ့်သွားပြီပဲဒါကြောင့်မလို့နိဗ္ဗာန်ဆိုတဲ့သကလုံးနဲ့စာကဆိုတဲ့သကလုံးအတူတူပဲနော်ဒါကြောင့်တဏှာကို လက်ကြံမှာမရှိအောင်စွန့်တာကိုဒါခေါ်ပါတယ်တဲ့ နောက်တစ်ခုတပုတ်ဖတ်လိုက်ပါအောင်ဗျာဒါတော့အတူတူတော့အတူတူပါပဲပရိနိတကစွန့်ခြင်းဟူသည်နောက်ဘယ်တော့မှပြန်မလာနိုင်ဟောင်းအရတမဖြင့်အဝေးဆုံးသို့ရောက်အောင်စွန့်ပစ်လိုက်၏ထို့သောတဏှာပြန်မလာနိုင်အောင်ဝေးကွာသွားသောကြောင့်နိဗ္ဗာန်ကိုပဋိနိတကဟုလည်းခေါ်၏ဟုတ်ပြီဒါကတော့အမှန်ကတော့အပေါ်ကစကလုံးနဲ့အောက်စကလုံးက synonym ပါပဲဗျာ synonym ပါပဲတူတူပါပဲเนาะဒီ သို့တော်လည်းပဲဟောနားထောင်တဲ့ပုဂ္ဂိုလ်ကတလုံးမဟုတ်တလုံးနဲ့နားလေစေအောင်လို့မြတ်စွာဘုရားကစင်ကဲစင်ကဲစင်ကဲအဓိပ္ပာယ်တူစကလုံးကွဲတွေနဲ့ထပ်ဟောထားတာပါနော်အဓိပ္ပာယ်အတူတူပဲဒါကြောင့်စာကလည်းစွန့်တာပဲပဋိနိဒေကလည်းစွန့်တာပဲတရာနီးအရာပါဠိတရစကလုံးအရာကတော့စာကကရိုးရိုးစွန့်တယ်ဦးဇင်းတို့ဟိုပေးတာကမ်းတာလည်းစာကပဲတုံးတာမဟုတ်လားစာကနှုတ်တတိလေတင်ပါဗျာဒါတော့ဒီနေရာမျိုးကျတော့ပဋိနိဒေကနှုတ်တတိလို့တော့မသုံးဘူးအဲ့ဒါတော့ နော်ပဋိနိသိကလည်းစွန့်တာပဲဒါတော့ပဋိနိသိကဆိုတာကဝေးဝေးရောက်အောင်စွန့်တာဝေးဝေးရောက်အောင်စွန့်တာစဒရဒရာနီအယပါဠိစကားလုံးအယကတော့အတိပ္ပယ်တော့ဟိုစကားလုံးရဲ့ဘာသာပြန်တော့ကွဲတယ်စာကကရိုးရိုးစွန့်တာပဋိနိသိကကအဝေးကြီးအောင်စွန့်ပလိုက်တယ်နီနီနာနာမဟုတ်ဘူးအဝေးကြီးစွန့်တာဒါဟိုဒီလောက်ပဲကွဲတယ်ဒါပေမဲ့နိဗ္ဗာန်ကိုရောက်တဲ့အခါမှာနီနီစွန့်တဲ့တဏှာနဲ့ဝေးဝေးစွန့်တဲ့တဏှာလို့မရှိဘူးဘယ်လောက်ဘယ်ဟာ ဒီတဏှာကိုစွန့်လိုက်ပြီဆိုတာနဲ့တခါတည်းအပြီးပဲပြီးပြီနော်နင်းနီးစွန့်တယ်ဝဝစွန့်တယ်လို့မရှိဘူးသို့တော့နားထောင်တဲ့ပုံကောင်မှာတော့နားထဲမှာတော့ကွဲမသွားဘူးလားကွဲသွားပါတယ်ခင်ဗျာအဲဟောစာကစွန့်တယ်ဟောနိဗ္ဗာန်ဆိုတော့အစွန့်တယ်မှာရိုးရိုးမဟုတ်ဘူးဝေဘယ်သောအခါကာလမှာပြန်မလာနိုင်အောင်အဝိဇ္ဇုံကိုစွန့်ပလိုက်တယ်နော်ဒါမျိုးပြောလိုက် တော့နည်းနည်းတော့နားထောင်ရတဲ့ပုံကအာရသွားတာပေါ့ဗျာဒါပေမဲ့တကယ်တမ်းကျတော့အတူတူပဲနိဗ္ဗာန်မှာတဏှာကဝိုးဝဲဆွမ်းတာနဲ့နိမိတ်ဆွမ်းတာလို့မရှိဘူးနော် နောက်တစ်လုံးဖတ်မယ်ဗျာမௌတိအရတ္တမက်ဖြင့်စိတ်ဖြင့်နိဗ္ဗာန်ကိုတွေ့စေခဏ၌တဏှာကိုအပိတဖြေလွတ်လိုက်တော့ဤတဏှာကသာလီဘဝခန္ဓာကိုစုဆောင်တတ်ဤတဏှာလွတ်လိုက်သောအခါတက္ကရာခေါ်ယုံနံယုံနံများမလာတော့ပြီတဏှာဤလွမြောက်ရာနယ်မြေတို့ ရောက်သွားပြီပြီထို့ကြောင့်နိဗ္ဗာန်ကိုမုတ်တိဟုလည်းခေါ်၏อืมသူနိဗ္ဗာန်ရဲ့နာမည်နာမည်နာမည်ဒီပေါ့လေနိဗ္ဗာန်ကိုနိဗ္ဗာန်လို့မကဘဲနဲ့ခုနစာကလို့လည်းခေါ်တယ်ပဋိနိတိကလို့လည်းခေါ်တယ်ခုနောက်တစ်လုံးကမုတ်တိဒီနေ့ခေတ်စကလုံးလေးနဲ့ခက်မမီလေးပြရရင်တော့လွတ်မြောက်နေမြေအဲ့လိုမဖြစ်ဘူးလားဖြစ်ပါတယ်ဗျာ the land of freedom ပေါ့နော် the land of freedom ဒါတော့အရတမစ်စေပြနိဗ္ဗာန်ကိုတွေ့စေခဏနဲ့တဏှာကိုအပြည့်အစုံဖြေလွတ်လိုက်တော့ဤเนาะဒါကဒီစောစောတုန်းကတော့တဏှာကို အပြည့်အစုံဖြေလွတ်တယ်ဆိုတာကဒီမိမိမှာကเนาะတဏှာကတော်တော်အသက်ပြင်းတာเนาะအောင်နောက်နားမှာတော့ပါပါတယ်သူ့နောက်မှာပါတဏှာအသက်ပြင်းနေဆိုတော့အစင်းစင်းအစင်းစင်းသူကလိုက်ကနေတယ်ရန်တာ အနာဂန္တိကနေတော့မှရဟန္တာရောက်လာကြမှသူကလွတ်ထွက်သွားတာမဟုတ်လားတိမဗျာလွတ်ထွက်သွားတာတော့ရဟန်အရတ္တမစေရောက်မှလွတ်သွားတာရသမျှတွယ်ကပ်ဖက်နေတာပဲတခါလေနော်လွယ်တာမဟုတ်ဘူးလွယ်တာမဟုတ်ဘူးဥပမာပြောကြပါစို့ဗျာနော်ဟာလူဘွားဒုက္ခတွေများလာကြီးဆိုပြီးတော့မှနော်လူဘွားတခါလေလူဘွားရှိသမျှသားတွေများတွေစည်းစိမ်တွေစွန့်ပြီးတော့ဘုန်းကြီးဝတ်တယ်နော် ဘုန်းကြီးဝတ်တဲ့ခါကျတော့ဘုန်းကြီးပိုင်ဆိုင်တဲ့ပစ္စည်းလေးတွေကျတော့ဆွဲပြန်ရတခါကပ်ပြန်ရခါဟောလူဘွားတော့ကလူဘွားတော့ဆွတ်နေပြီဘုန်းကြီးဘွားရောက်တော့ဘုန်းကြီးဘွားပိုင်ဆိုင်တယ်လို့မဆွဲပြန်ဘူးဆွဲပါလေအာမဆွဲဘူးမထဲနဲ့ဆွဲတယ်ဆွဲတယ်မလေးဆွဲတယ်ဘုန်းကြီးလည်းဘာမလို့လဲဆွဲတယ်နော် တခါအာတော်ပြီကွာကြောင်းထိုင်နေကြောင်းပိုင်နေအလုတ်ချုပ်တယ်ငါတို့ရဲလောက်ပြီးတော့ငါတဘာတဲ့တောကြောင်းနေပြီးတော့မှငါတရားအထုတ်တော့မကွာဆိုတော့ဟောနော်ဇန်လေးရလာတော့ဇန်လေးတခါမကပ်ပြန်ဘူးလား ကပ်ပါတယ်ဗျာဟာငါဇာတိတော့ရပြီဆိုတော့ဟောညံစင်လေးတက်လာပြန်တဲ့ခါကျတော့ညံစင်လေးတွေတခါပြန်ပြီးတော့ငါတော့ညံတက်ပြီဆိုမကပ်ပြန်ဘူးလားကပ်ပါတယ်ဗျာကပ်တယ်တဏှာလွယ်တာမဟုတ်ဘူးဓမ္မတဏှာလေဟွန်းပစ္စည်းမှာကပ်တာမဟုတ်ဓမ္မလည်းတဏှာရှိတယ်အဲ့ဒါမျိုးတော့တဏှာလွယ်တာမဟုတ်ဘူးတခါတည်းအစင်စင်စင်စင်လိုက်ကပ်နေတာဒါကြောင့်မလို့ तू ကတ်သွားတာတခါတည်းနောက်ဆုံးကြတာမလီတွေ့ကတ်ဖက်နေတာပဲတခါတည်းသောတာပန်ပြည့်လဲတဏမလွတ်သေးဘူးတခါတကပြည့်လဲမလွတ်အနာကပြည့်လဲမလွတ်သေးဘူးနော် နောက်အနာဂတ်ဖြစ်တော့လည်းဗြဟ္မဘုံမှာဗြဟ္မဘုံ20ကတ်တဲ့တနာကြံတော့မှနောက်ဆုံးရဟန္တာဖြစ်လို့အရတ္တမနဲ့ကျမှတိကနေအဲ့ကျမှပြတ်သွားတော့နော်နောက်ဆုံးအနုအနုဆုံးပေါ့နော်အနုဆုံးဖြတ်လို့အခက်ဆုံးနေရအဲ့ဒီနေရာကျအရတ္တမနဲ့ကျမှအရတ္တမဓာတန်လေးလို့အဲ့ဒါကျတော့သုံးတယ်နော်အမတန်ထက်တဲ့ဓာပေါ့ဗျာအဲ့ဒါနေဥပမာပေးပြီးတော့သုံးတယ်အရတ္တမလည်းရောက်ရောကိလေသာဆိုလို့မြူမြမကြံသူတို့ရဲ့အတွင်းတက်ခနှုတ်တရတွေအကုန်လုံးကိုပြောင်းအောင်ပယ်လိုက်တာ အဲ့ဒီကြတော့တဏှာလွတ်ထွက်သွားရောလွတ်တော့အဲ့ဒီခါမှာယန္တာအဲဒီနိဗ္ဗာန်ကိုတဏှာလွတ်ရဖြစ်လို့မုတ်ဒီလို့ဒီလိုလဲခေါ်ပါတယ်တဲ့တဏှာတွေရှိသမျှကို ဖြေချလိုက်လို့เนาะဒါကြောင့်တဏှာဟာเนาะအဲနိဗ္ဗာန်ဆိုတာတဏှာရဲ့လွတ်မြောက်နေမြေပါဒါကြောင့်မလို့လဲမုတ်ဒီလို့ခေါ်ပါတယ်နောက်တစ်လုံးသွားမယ်အနန္တယအရတ္တမဖြစ်နိဗ္ဗာန်ကို မြင်လိုက်ရင်ပြီးဘဝကို တွေ့တာနေသည့်အာလယသည်ပြတ်သွားတော့၏ထို့တို့တက္ကာယခေါ်ဘဝခန္ဓာပေါ်၌နောက်ကြောင်းပြန်ငဲ့ကွက်တွေ့တာမှုမရှိတော့သောကြောင့်နိဗ္ဗာန်ကိုအနာလယဟုလည်းခေါ်၏ဟုတ်ပြီအနာလယဆိုတဲ့စကားလုံးကဦးဇင်းတို့ဒီနိဗ္ဗာန်ကို ဒီနိဗ္ဗာန်ကိုဦးဇင်းပြီးခဲ့တဲ့သတိပ္ပံလည်းပြောပြီးသားပါနိဗ္ဗာန်ကိုတရုပ်ဖော်တဲ့အခါမှာ negative စကားလုံးနေနဲ့ပဲဖော်တာပါဠိမှာနောက်တိုင်းသားတွေ negative ဆိုလို့မကြိုက်ဘူးသူတို့ကသူတို့က negative ဆိုမကြိုက်ဘူး positive မှကြိုက်တယ်အခုကြည့်လေအနာလယဆိုတာ negative စကားလုံးကြီးနော် negative စကားလုံးကြီးသူကနောက်ကျောင်းပြန်ငဲ့ကွက်တွေ့တာမှုမရှိတော့ကြောင့်ဆိုတွေ့တာမှုမရှိဆိုတာ positive မှာမဟုတ်ပဲသူအဲ့ဒီမရှိတော့မတော့ဆိုတဲ့အတန်မကြိုက်ဘူး နော်အဲ့တော့နိဗ္ဗာန်ဆိုတဲ့သဘောကလည်းပဲလူတွေကဘယ်မှာနေတယ်လဲ30ပုံအတွင်းမှာတဏှနေမြေထဲမှာမနေဘူးလားနေပါတယ်ဗျာနေတယ်ဆိုတော့အာယုံ၅ပါးတွေကိုနော်တစ်ခုမဟုတ်တစ်ခုနဲ့သူကခံစားပြီးတော့နေတာဒါတော့သူတို့ရဲ့ဝိရိဒတုကလို့ခေါ်တဲ့ခံစားမှုဒုက္ခလေးတွေနဲ့လူလူလျောက်နတ်နတ်လျောက်ပြမပြမလျောက်ဟောတလိษံတလိษံလျောက်ခွေခွေလျောက်ကလေးကလေးလျောက်နော်အကောင်လုံးသူဒုက္ခလေးတွေနဲ့သူနေကြတာအဲ့ဒါလိုညိကတွေ့တာမှုလေးတွေကတဲ့ဒါလေးတွေနဲ့နေတဲ့ခါကျတော့ နိဗ္ဗာန်ကြတော့အဲ့ဒါမရှိဘူးဆိုတော့ကဲဒါတော့နိဗ္ဗာန်ကို ပြောတဲ့အခါမှာ तू က तू တိတဲ့ဘက်နဲ့ကတ်ပြောမှရမှာပေါ့ဟုတ်တယ်မို့လားတင်ပါဗျာဟိုထားပါတော့ဗျာလူတွေကနော်နယ်ပယ်ဆုံးကလာတယ်နော်စိပညာလောကလာတဲ့လူကစိပညာနဲ့ပတ်သက်လို့ဥပမာပေးပြောရင်နားလေတယ်တန်ဃာလောကလာတဲ့လူကတန်ဃာဥပမာပေးပြောရင်နားလေတယ်တောင်သူလောကလာတဲ့လူကတောင်သူဥပမာပေးပြီးတော့ပြောရင်နားလေတယ်ဘာဖြစ်လို့လဲသူတို့ကျင်လည်ခဲ့လို့ ဒါတော့ဦးဇင်းတို့ကာမဘုံသားတွေကဘာနဲ့ကျင်လဲလားအာယုံ၅ပါးနဲ့ကျင်လဲတာအာယုံ၅ပါးနဲ့ကျင်လဲတော့နိဗ္ဗာန်ကိုပြောတဲ့အခါကျတော့အေးတဲ့မင်းတို့ငကောကခံစားပါတယ်ဆိုတော့နော်အာယုံ၅ပါးနဲ့ခံစားတယ်ဒီတဏှာရဲ့ညိကတွေ့တာစီဟာအဲ့ဒီနိဗ္ဗာန်ကြတော့ညိကတွေ့တာမှုတဏှာရဲ့တွေ့တာမှုမရှိတော့ဘူးတဲ့အဲ့ဒီညိကတွေ့တာမှုမရှိတာကိုအနာလယအာလယကကန့်ညီတာအနာလယဆိုတာကြတော့ဖြောင်းပြန်မကန့်ညီတာတဏှာ နိဗ္ဗာန်မှာတဏှာရဲ့ကန့်ညှိတွေ့တာမှုမရှိတော့ဘူးဒါကြောင့်အနာလေယလို့ခေါ်တယ်နော်နော်အဲဒါကြောင့်ဒါတော့အာလေယဆိုတာလေးကိုမှတ်ပါငါအာသာမပြေဘူးကွာအာသာမပြေဘူးကွာနဲ့မပြောဘူးလားပြောပါတယ်ခင်ဗျာဒီအာသာဆိုတာအာလေယဆိုတာလေးကိုနော်အဲ့ဒါလေးကနေဆင့်သက်တဲ့သဘောရှိတယ်ဥစဉ်တို့မြန်မာစကားမှာနော်အာလေယဆိုတာလေးကတခုခုလေးကိုစိတ်ကလေးကမပြတ်ဘူးစားလို့ကောင်းလို့ဟင်းထမင်းကုံသွားတယ်ဟင်းကုံသွားတယ်ဆိုရင်အာလေယမပြတ်သေးဘူးကွာထမင်းကုံသွားပြီတော့မပြောဘူးလား ပြောပါတယ်ဗျာဒါတော့တော့လောက်ကောင်းအဲ့ဒါအာလေးရဆိုတာလေးရဒီပေါ်လေးမှာစားကျင်တဲ့စိတ်ကမပြတ်ဘူးရှိနေတော့ပြောတာနော်ဒါတော့နိဗ္ဗာန်ကြတော့အဲ့ဒီလိုမျိုးတွေ့တာကန့်ညိတဲ့သဘောမရှိလို့သူ့ကိုနာလေးနဲ့တွဲပြီးတော့အနာလေးရလို့သုံးပါတယ်နော်ဒါတော့နောက်ဟာကတော့နောက်တစ်ပတ်မှပြောမှရမယ်သူကနော်အခုတစ်ပတ်တော့အချိန်ကလည်းစိသွားပြီဆိုတော့ဒီနေရာလေးမှာထားပြီးတော့ ကဲဒါတို့ခေါ်လိုက်ကြအောင်များနော်သာဓုသာဓုသာဓုပါဗျာ